ကြီးလာရောက်ကြ၍ဘုရားတရားတန်ခါယရနာမြတ်၃ပါးဆရာသမားတို့အားရှိခိုးပူဇော်ဘုမြောင်မှန်လျှော့ကြောကြရသောပူဇော်ဝန်တန်တိကိစ္စပနာမကုတုကံစေရနာသောတိဆောင်ထိညာရသောသီလကုတုကံစေရနာမဟာတိပဋ္ဌာန်ဝိပဿနာတရားတို့ကိုချိန်ရည်ရှုမှတ်ပွားများအားထုတ်ကြရသောဘာဝနာကုတုကံစေရနာ ဤစေရနာဖြာဖြာတို့ကြောင့်ဘေးရန်ခတ်သိမ်းကြောင်းကြခတ်သိမ်းစိုးရိမ်ခတ်သိမ်းကင်းလွန်ငြိမ်းချဝေကွာကြ၏အသက်ရှိခြင်းအနာကင်းခြင်းကျမ်းမာခြင်းချမ်းသာများခြင်းမရရှိသေးသောလောကီစီဝါဥစ္စာယရနာယာတို့ကုန်သိမ်းတို့ကိုရရှိခြင်းရရှိပြီးသောလောကီစီဝါဥစ္စာယရနာယာတို့ကုန်သိမ်းတို့သည်တဏှိတချာဒီရေအလားကဲ့သို့ကြီးပွားတိုးတက်ခြင်း မရရှိလေသောလောကုတ္တရာတရားထုတရားမြတ်တို့ကိုရရှိခြင်းတည်းဟူသောကောင်းကျိုးချမ်းသာမင်္ဂလာပေါင်းတို့နှင့်ခခသိမ့်ပြည့်စုံကြ၍ဆင်းရဲခတ်သိမ့်တို့၏ငြိမ်းရာပြတ်သောနိဗ္ဗာန်ကိုမြညာခူးဉဏ်ဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေ။ သာသနာတော်တက္ကရာ2558ခုနှစ်ဘောဇာတက္ကရာ1386ခုနှစ်နေုံလာပြည့်ကျော်9ရက်ခရစ်နှစ်2014ခုဇွန်လ18ရက်အင်္ဂါနေ့အမေရိကန်နိုင်ငံမေရီလင်းပြည်နယ်ဆီလဘာစပရင်မြို့မင်္ဂလာရမကျောင်းတိုင် မင်္ဂလာရမကျောင်းဆရာတော်ဘုဒ္ဓမသာမီးနဲ့ဘီဘီတင်းကြီးတို့မှာကြီးမူကျင်းပအပ်တဲ့ရှင်မင်းဝန်ဆရာတော်ရဲ့ပฏิပဌာန်ဆယ်ရဲ့အချိန်ပြည့်တရားစခန်းပွဲမှာဘုန်းကြီးဓမ္မဒါနတရားလူပြည်လူမှာလာတတိပဌာန်တုတ်တန်ဒေသနာတော်ကြီးကိုချီးခံပြီးတော့တတိပဌာန်ကျွေးကြော်တန်ဆိုတဲ့တရားကိုဘုန်းကြီးဓမ္မဒါနတရားလူပြည်လူမှာပါ ဒီတော့ဘာကြောင့်တတိပဋ္ဌာန်ကြွေးကြော်တန်ကိုပဲနေ့စဉ်ဟောတာလဲဆိုရင်တော့ဘုန်းကြီးဟောမှာကတတိပဋ္ဌာန်တရားအားထုတ်ကြတဲ့ပုဂ္ဂိုလ်တွေကဒီတတိပဋ္ဌာန်သုတ်တံမာနာတဲ့တရားစဉ်တွေကိုပဲဘုန်းကြီးဟောကြားပေးမှာဖြစ်ပါတယ်။ဒါကြောင့်မို့ဒီတတိပဋ္ဌာန်ဒီနေရာကမင်္ဂလာရမကျောင်းတိုက်ကြီးကနေပြီးတော့ အမေရိကန်နိုင်ငံမှာရှိကြတဲ့အာလောဗုဒ္ဓဘာသာဝင်များတတိပဌာတရားအားထုတ်လို့ရှိရင်ဒီကျိုးတွေရနိုင်တယ်ဆိုတာကိုဘုန်းကြီးကြွေးကြော်လိုက်တာဖြစ်ပါဒါဘုရားရှင်ကိုရောတိုင်းကြွေးကြော်ပြီးဟောကြားထားတဲ့ဒေသနာဖြစ်ပါဒီတော့ဒီတတိပဌာသုတ်တံဒေသနာတော်ကြီးကိုဘုန်းကြီးစပြီးဖွင့်နေကစပြီးဟောနေတာ ဒီတိပ္ပဏသုတ်တံတရားတော်ကြီးဟာသုတ်တံဒေသနာတော်ကြီးဟာအပိုင်း၃ပိုင်းနဲ့ဟောကြားထားတယ်အစာပိုင်းမှာအကျိုးတရားတွေကိုဟောကြားပြီးပြီးတော့အလယ်ပိုင်းမှာကျင့်စဉ်တွေကိုဟောကြားတယ်အဆုံးပိုင်းမှာကြတော့အာနိတန္တကထာဆိုပြီးတော့ရေရေဝုံဝုံအာမခံချက်ပြီးပြီးတော့မြတ်စွာဘုရားဟောကြားထားတယ် ဒီတော့အစာပိုင်းနဲ့အဆုံးပိုင်းရဲ့ရနိုင်တဲ့အကျိုးတရားရလို့တဲ့ပုဂ္ဂိုလ်တိုင်းဟာအလယ်ပိုင်းဖြစ်တယ်တတိပဌာန်ကျင့်စဉ်တွေကိုဘုရားဟောတာတဲ့ဒေသနာတော်အတိုင်းဆရာနည်းကြကြကျင့်တဲ့အထုတအောင်အထုတကိုလိုအပ်ပါဒါကြောင့်ဘုန်းကြီးများကကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးရဲ့ဥပနိဒေယအတိုင်းပဲ ဒီတတိပဋ္ဌာန်ကျင့်စဉ်တွေကိုစနစ်တကျဆရာနည်းကြကြအနေအားဖြင့်ရှုဖို့မှတ်ဖို့ပွားများအထုတ်ပုံတွေကိုဘုန်းကြီးဟောကြားပေးခဲ့တာဟာဘုန်းကြီးတို့ပထမရက်မှာတတိပဋ္ဌာန်၄ပါးကျင့်စဉ်တွေကိုဘုန်းကြီးအချင်းချင်းပြီးတော့ဟောပြပေးတယ်ဒုတိယအနေပိုင်းဒုတိယအနေနဲ့ဣရိယာပဋ္ဌာန်ပိုင်းမှာ ကိစ္စလုံးဝကိစ္စမိပိပဿနာတိဆိုတဲ့ဣရိယာပု၄ပါးရဲ့ကသွားတဲ့ဣရိယာပုနဲ့ရှုမှတ်ပုံကိုဘုန်းကြီးမနေ့ကဟောကြားပေးခဲ့တယ်။ဒါလည်းပဲအကျေတုံးမဟုတ်ဘုန်းကြီးတို့ယောဂီများကိုရှုတတ်မှတ်တတ်ယုံနေခြင်းများဈဉ္ဉံသွားတဲ့အခါမှာယောဂီပုဂ္ဂိုလ်ဟာပထမမျက်စိနဲ့လက်ကိုထင်ရပါတယ်။ဘာနဲ့ပါမထင်တာလဲ။မျက်စိနဲ့လက်ကို ဈဉ္ဉံလျှောက်မဲ့ပုဂ္ဂိုလ်ဟာနေရာကိုပထမရွေးရပါလိမ့်မိမိလျှောက်မဲ့နေရာကိုတတ်မှတ်ရပါအဲဒီလိုရွေးချယ်တတ်မှတ်ပြီးတဲ့အခါမှာလက်ကလေးကိုရှေ့ပတ်ခြင်းပတ်မယ်နောက်ပတ်ခြင်းပတ်ထပ်ပိုင်းခန္ဓာကိုယ်ငြိမ်သွားမျက်စိကိုတော့ရှေ့တူယူကိုလည်းမကြည့်တော့ဘူး၄000ကမြတ်မျက်လွန်လေးချထား အဲဒီလို၄000တန်းနဲ့လင်းလွာလေးချကြတော့ဘေးအာယုံလေးစီစိတ်တိုင်းမပြတ်တော့ခန္ဓာကိုယ်ကလည်းပဲထက်ပိုင်းခန္ဓာကိုယ်ကငြိမ်နေပြီဆိုတော့မိမိရဲ့စိတ်ဟာအောက်ပိုင်းရဲ့လှုပ်ရှားကြွေရှားနေတာလေးပေါ်မှာစီကံပြီးတော့ရှုရမှာဆိုတော့အဲဒီမှာရှုမှတ်ပုံတွေအားဖြင့်တလန်းလန်းတိုင်းတစ်ချက်မှလုံးလေးနဲ့မနေ့ကရှုမှတ်ပုံလေးတွေပြောခဲ့တယ် ဒီတစ်ချက်မှတ်ကိုလည်းလည်းနည်းနည်းရှုမှတ်နိုင်ပြီဆိုရင်နှစ်ချက်မှတ်ကလေးကိုတိုးပြီးတော့ကြွားမှုချမှုသို့မဟုတ်လမ်းမှုချမှုလေးကိုရှုမှတ်ပုံလေးကိုဘုရားမင်းရပြောခဲ့တယ်အဲ့ဒီနှစ်ချက်မှတ်ကိုနိုင်ငင်းလာတဲ့ပုဂ္ဂိုလ်ဟာသုံးချက်မှတ်လေးတိုးပြီးတော့ကြွားတယ်လမ်းနေချတယ်လို့ရှုမှတ်ပုံလေးပြောခဲ့တယ် ဘုန်းကြီးတို့ဒီလောက်စခန်းတူလေးမှာဆယ်စခန်းလို့ခုနှစ်စခန်းလို့ဆိုရင်ဒီသုံးချက်မှတ်လောက်ဆိုရင်တော်တော်လုံလောက်နေပါဒီချက်ကြိုးစားမယ်ဆိုဘုန်းကြီးတို့ဒီတဲ့တိုးပြီးတော့အမှတ်တွေသင်ပေးဖို့ဆိုတာရက်ရှည်အားထုတ်တဲ့ပုဂ္ဂိုလ်တွေကိုအထူးပြုပြီးသင်ပေးတာပါ၆ချက်မှတ်နဲ့ရှုမှတ်ပုံလေးတွေအဲ့ဒီကနေတိုးပြီးတော့အဲ့ဒီကနေတိုးပြီးတော့အဲ့ဒီမှာ12ချက်ဒီ6ချက်မှတ်လေးပုံမှာ12ချက်တောင်မကပါဘူး စိတ်ကူးလေးတွေပါမှတ်နိုင်နေတဲ့ပုဂ္ဂိုလ်ဟာချက်ပေါင်းများစွာအဲ့ဒီရှုမှတ်ပုံလေးတွေကိုရက်စီအားထုတ်တဲ့ပုဂ္ဂိုလ်တွေကိုဘုန်းကြီးတို့သင်ပြတာအခုဒီမှာဆင်းတရားပတ်လောက်ဆိုတာကတော့သုံးချက်မှတ်လောက်ဆိုရင်လုံလောက်ပါပြီလို့ဆိုအဲကြောင့်သုံးချက်မှတ်လောက်ကိုပဲဘုန်းကြီးတို့ယောဂီများရှုမှတ်ပုံအချင်းချုပ်လေးမနေလားဒီလိုဈဉ္ညာလျှောက်ပြီးတော့ရှုမှတ်ရင်းနဲ့ ရုပ်သဘောနဲ့သဘောလေးတွေသိပုံလေးတွေရုပ်နာဖြစ်ဖြစ်သဘောလေးတွေသိပုံလေးတွေဘုန်းကြီးတို့မနေ့ကကျမ်းစာပြောခဲ့ပါဒါဈဉ္ညာရှောင်ရင်းနဲ့ပဲတရားသဘောလေးတွေသိသွားတာယောဂီပုဂ္ဂိုလ်ကအဲ့လိုသိနေတာကိုကိုယ်ကတရားသိတယ်တရားတွေ့တယ်လို့တချို့ကထင်မြင်မှထင်တာထိုင်ပြီးရှုမှတ်ရင်းနဲ့ပဲကိုယ့်အကူတတိလက်သွားတာလေးမိသွားတာလေးဒါကိုပဲတရားလို့တချို့ကထင်နေကြတာအဲ့လိုဖြစ်မှတရားလို့ထင်မဟုတ်ပါဘူး တကယ်ရုပ်တကယ်နာမ်တွေကိုတကယ်အမှန်ရှိနေတာကိုရှိနေတဲ့အတိုင်းသိအောင်ရှုတာဝိပဿနာရှုတယ်ဆိုတာမရှိတာရှုတာလားရှိတာရှုတာရှိတာရှုတာအဲ့ဒီရှိတာလေးကိုသိအောင်ရှုတာမရှိတာလေးသိအောင်ရှုနေတာမဟုတ်ရှိနေတာလေးကိုသိအောင်ရှုနေတာအဲ့တော့တကယ်ရှိဟုတ်ရှိနေတာကနာမရူပမတ္တတောဥဒ္ဒံအင်ယောတတ္တဝပုဂ္ဂလောဝတေဝဝပြမဝနတ္တိကိုဒီလိုကျမ်းဂန်များမှာဖွင့်ပြတာ ပုဂ္ဂိုလ်တ attva သူငါယောက်ျားမိန်းမနတ်ကျင်မှာဆိုတာတဲ့အခေါ်အဝေါ်ပြည့်ညတ်တည်ပဲတကယ်ရှိဟုတ်ရှိနေတာကယုံနဲ့နာမည်ပါပဲရှိတာလေယုံနဲ့အခုယောဂီကရှုနေရင်းနဲ့ပဲဒီမှာထိုင်ပြီးဖောင်းတာပိန်တာလေးရှုရင်းနဲ့ပဲဟိုမှာဖောင်းတာလေးတင်းကန်လာတဲ့သဘောကဝါယောတက်ယုတ်တရားရှုသိနေတာလေးကနန္တရားပင်ကျသွားတာလေးကတည်ရခြင်းတည်ရခြင်းရွေ့ရွေ့ကျသွားတဲ့ဝါယောတက်ယုတ်တရားသိနေတာလေးကနန္တရားလို့ ဒီဖောင်းမှုပိန်မှုလေးရှုနေရင်တဲ့ဒီခါလေးယုံနာလေးကိုသိလာရင်ဒါအမှန်ဒီလားအမှားဒီလားအမှန်ဒီမှန်ဒီမရှိတာသိတာလားရှိတာသိတာရှိတာသိတာတကယ်ယုံနာမဲ့ရှိနေတာကိုယုံနာပဲလို့အမှန်တိုင်းသိသွားတာအဲ့ဒီအမှန်သိပြီဆိုမှငါသူယောက်ျားမိန်းမပုဂ္ဂိုလ်တ attva ဆိုတဲ့တတန်တရာလို့ဆွဲလာတဲ့အမှားဒိဋ္ဌိအဲ့ဒီမှာဆင်းသွားတာဈဉ္ညာလျှောက်ပြီးရှုမှတ်နေရင်လည်းပဲဈဉ္ညာမှတ်ပြီးရှုမှတ်နေတဲ့အခါမှာတည်ရခြင်းတည်ရခြင်းရွေ့ရွေ့ပြီးတောင့်တင်းသွားတဲ့သဘောဟာဝါရောက်တာ အဲ့ဒါယုတ်တရားလေးပဲသိနေတာလေးကနတ်တရားလေးပဲအဲ့ဒီလိုပဲဘယ်ချိန်လမ်းလိုက်တဲ့ကံမှလည်းဒီတိုင်းအဲ့လိုယုံတဲ့နံလေးကိုဈဉ္ဉံလျှောက်ရင်းနဲ့အမှန်သိလာပြီဆိုရင်အဲ့ဒါတရားသိနေတာဆက်လက်ရှုပွားတဲ့အခါကာလကြတော့မှခြေလန်းတိုင်းခြေလန်းတိုင်းရဲ့မမြဲပုံလေးတွေကိုဉာဏ်နဲ့ပေါ်လာတဲ့အခါကြတော့ဟောဥရိယဗျာရှင်းမှုနဲ့ပြည့်မှုကိုသိတဲ့ဉာဏ်ကြီးပေါ်လာအဲ့ဒီလိုယောဂီပုဂ္ဂိုလ်ဟာရှုရင်းနဲ့ဒီလိုသိလာပြီဆိုရင်တကယ်ကိုယထာဘုဒ္ဓဉာဏ်ပဲ မှန်သိသိတဲ့ဉာဏ်အဲ့ဒီဉာဏ်ကြီးပေါ်မှာဒီဉာဏ်ကြီးကမှအစဉ်အစဉ်တခါလဲချက်ချက်ဉာဏ်ကြီးပေါ်လာတဲ့ခါကျတော့မှဩဒီယုံဉာဏ်ကြီးဟာတကယ်ကိုဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်နေမပြတ်နှိမ့်စက်နေလို့ဆင်းရဲတုံဆင်းရဲကြီးငါရထားတာပါလားဆင်းရဲတုံကြီးငါပွတ်ပိုက်ထားတာပါလားဆိုပြီးတော့လှုပ်ပြခြင်းနဲ့စိတ်ကြီးပေါ့ငြိမ်းလို့လားအဲ့ဒီလိုကိုယောဂီပုဂ္ဂိုလ်ရဲ့ဉာဏ်တွေကသူ့အတူအစဉ်အဆက်ပေါ်လာတယ် အဲဒီလိုစဉ်းစိတ်ဉာဏ်တွေပေါ်လာအောင်ယောဂီပုဂ္ဂိုလ်ဟာကြိုးစားပြီးတော့စဉ်းဉာဏ်ရှောင်ရင်ဖြစ်စေထိုင်ရှုမှန်ဖြစ်စေဒီလိုရှုတာဒါမနေ့ကဘုန်းကြီးယောဂီများကိုစဉ်းဉာဏ်ရှောင်ရှုမှန်ပုံလေးတွေကိုအချင်းချုပ်အဖြစ်သင်ပြပေးပြီးတော့ဒီလိုစဉ်းဉာဏ်ရှောင်ရင်နဲ့ကိလေသာအသောကုန်ခံပြီးယန္တာဖြစ်သွားတဲ့သူပတ္တယဟန်ကြီးရဲ့အကြောင်းလေးကိုဘုန်းကြီးတာရကလေးထုတ်ပြောသွားတယ်ဒီနေ့တော့အဲ့ဒီလိုတာရကလေးတွေကိုဘုန်းကြီးဒီနေ့ပြောသွားမှာဖြစ်ပါတယ် တကယ်လို့ဈဉ္ညာရှောက်ရတာမှာမိမိပါရမီတို့မရှိသေးလို့ဒီလိုယုံနံသဘောလည်းရှင်းရှင်းလင်းလင်းမသိဘူး။ဟောနေတာလည်းသိတာ။ဒီလိုအဖြစ်အပျက်သဘောတွေလည်းကိုဉာဏ်နဲ့မပေါ်လာဘူးဆိုရင်လည်းဘာမှစိတ်ဓာတ်မကြပါဘူး။သူဘာသာယဟန်ကြီးတို့လိုကိဋ္တာအလောကောကယဟန်နာမဖြစ်လို့လည်းပဲစိတ်ဓာတ်မကြပါဘူး။အခုဈဉ္ညာရှောက်မှခြင်းအဖြစ်ဘုန်းကြီးမနေ့ကပြောခဲ့တယ်ကျိုးငါမျိုးရတယ်ဆိုတာလည်းပြောခဲ့ပြီး အဲ့ဒီလိုပါပဲအခုတရားရှုမှတ်တယ်မင်္ဂလာရမကျောင်းတိုက်ကြီးမှာဒီအမေရိကန်မှာရောက်နေကြတဲ့ယမန်ဘုဒ္ဓဘာသာဝင်ဖြစ်ကြတဲ့ပုဂ္ဂိုလ်များအချိန်အားနာမှုတွေအမြဲတမ်းနေကြပါအဲဒီလိုအားနာမှုတွေနေတဲ့ထဲကနေပြီးတော့တရားအားထုတ်ဖို့မင်္ဂလာရမအကြောင်းတိုင်းမှာ မြန်မာနိုင်ငံကရွှေမင်းဝန်ဆရာတော်ကြီးလာပြီးတော့တရားပြမယ်ဆိုတဲ့အခါကျတော့အခဲပြီးတော့မိမိတို့တရားကြီးကဝင်မယ်ကျူးကျူးစားအခဲပြီးတော့ဝင်လာမိမိတို့ဒီမှာရှိတဲ့မြတ်ခွင့်လေးကိုရအောင်ယူပြီးတော့တချို့ဝင်လာရဝင်လာပြီးတော့ကျူးစားမယ်ဆိုပြီးတော့ကျူးစားတယ်ဒါပေမဲ့မိမိကျူးစားတော့မပေါင်းမြောက်ဘဲနဲ့တမာတိကိတောင်ကောင်းကောင်းမဖြစ်ဘဲနဲ့ဖြစ်သွားတဲ့ပုဂ္ဂိုလ်များ စိတ်ဓာတ်တွေကျသွားတာပါဘုန်းကြီးကပြောလို့ပါတယ်စိတ်ဓာတ်မကျပါနဲ့မိမိကဒီလိုဝိပဿနာဉာဏ်นี่မဖြစ်ဘူးတကယ်ကိုပါရမီလူမရှိလို့တရားသိဉာဏ်လူတွေမဖြစ်ဘူးမရဘူးဆိုရင်တောင်မှအခုမင်္ဂလာရာမကျောင်းတက်ကြီးကိုရောက်လာပြီးတော့အချိန်ပြည့်ဒီတိပ္ပံဝိပဿနာတရားတွေကိုရှုမှတ်နေရတယ်ဆိုရင်ပဲ မှတ်ချက်တိုင်းမှတ်ချက်တိုင်းကုသိုလ်တွေရနေတယ်တစ်ချက်မှတ်ရင်တကုသိုလ်လုံးနေရတစ်ချက်မှတ်ရင်တကုသိုလ်ဖြစ်တယ်တစ်ချက်မှတ်ရင်တကုသိုလ်ဖြစ်တယ်အဲ့ဒီမှာစိတ်ပါလို့ပဲဖြစ်စီမပါလို့ပဲဖြစ်စီသူအချိန်ရောက်လို့ကိုယ့်ဟာကိုထိုင်ပြီးရှုမှတ်တယ်ဈဉ္ဉံလျှောက်ပြီးတော့ရှုမှတ်တယ်ရပ်ပြီးရှုမှတ်တယ်အဲ့ဒီရှုမှတ်နေပြီဆိုတဲ့ဟူကဒီပုဂ္ဂိုလ်မှာဝိပဿနာကုသိုလ်တွေမရဘူးလားရပါပါ ကုသိုလ်တွေရနေပြီကုသိုလ်တွေရနေပြီဆိုတဲ့ဟိုကမိမိလာရကျိုးနတ်သလားမနတ်ဘူးလားနတ်ပါနတ်နေပြီလေဘာဝနာကုသိုလ်တွေကုသိုလ်အထူးတွေရနေတယ်ကုသိုလ်အထူးတွေရနေတဲ့ဘာဝနာကုသိုလ်တွေဒီမှာတရားနာရတဲ့ကုသိုလ်တွေရောနေ့စဉ်နေ့စဉ်တရားမနာရဘူးလားတရားနာရတဲ့ကုသိုလ်တွေလည်းရတယ် နေ့စဉ်နေ့စဉ်မိမိတို့ကုတရားနာပြီးတိုင်းနာပြီးတိုင်းမိမိတို့ပြုတဲ့ကုသိုလ်တွေတနေ့တာသီလကုသိုလ်တွေအာထုတတဲ့ဘာဝနာကုသိုလ်တွေတရားနာရတဲ့ကုသိုလ်တွေအဲဒီကုသိုလ်စုစုတွေကိုအားလုံးဝင်နေရအများကိုရောအမြတ်တမ်းမပေးဝေဘူးလားပေးဝေပါပတ္တိဒါနကုသိုလ်တွေဘာကုသိုလ်တွေလဲပတ္တိဒါနမိမိတို့ဒီမှာရရှိထားတဲ့သီလကုသိုလ်တမာရီကုသိုလ်ပညာကုသိုလ်ဒီကုသိုလ်တွေကိုပြန်ပြီးအမြတ်ဝေလိုက်တာပတ္တိဒါနကုသိုလ် ဟောသူတစ်ပါးလူလာတန်းတာလေးကိုမနေ့မနေ့မှာဘုန်းကြီးတို့ဒီမှာမင်္ဂလာနာမဆရာတော်ကိုယ်တိုင်ကယနေ့အာယုန်တဲ့ကြီးကကာလမှာယောဂီသူတော်စင်များရဲ့ဒီလသမာဓိပညာကုံကိုအာယုန်ပြုပြီးတော့လူရှင်ဘသူကအာယုန်စွမ်းစိတ်ဓာတ်လူတန်းပါလေနေစွမ်းကြီးကကာလမှာဒါနာတော်များနဲ့ယောဂီသူတော်စင်များကိုပဲပုဂ္ဂိုလ်ကနေပြီးတော့ကုသိုလ်တွေပြုပြီးတော့ဆွမ်းနေစိတ်ကလူတန်းပါလေ အဲ့ဒီလူရန်တဲ့အခါကလည်းမှာဟောတာရုလူမောနာကိုဆိုနိုင်ဖို့ဟောဆရာတော်ဗုဒ္ဓမသာမိကကျင်ညာလိုက်တဲ့အခါမိမိတို့တာရုမခေါ်ကြဘူးလားခေါ်ပါပါတာရုတွေတစ်ချိန်တစ်ခါခေါ်ရတာလားအကျင့်ကျင့်လားအကျင့်ကျင့်ပါဗျာဓမ္မဒေသနာပဋိဒါနာပတ္တာနုမောရဏဆိုတဲ့ကုသိုလ်နုမောရဏကုသိုလ်ကြီးရဒီလိုဆိုတော့မိမိမှာတရားနာရတဲ့ကုသိုလ်တရားအထူးရတဲ့ကုသိုလ်သီလတွေဆောင်ထင်းရတဲ့ကုသိုလ် ပဋိဒါနကုသိုလ်ပတ္တလူမောဒနာကုသိုလ်လည်းကဲနည်းနည်းလေးရတာလားအများကြီးလားကုသိုလ်အများကြီးပါဒီလိုဆိုရင်မင်္ဂလာရမကျောင်းတက်ကြီးလာရမိမိလာရကျိုးနှက်သလားမနှက်ဘူးလားနှက်ပါဘူးမိမိအတွက်အရှုံးပေါ်တာလားအမြတ်ထွက်တာလားအမြတ်ထွက်ပါဘူးအမြတ်ထွက်ပါတယ်ဒါကြောင့်စိတ်ဓာတ်မကြပါနဲ့စိတ်အားမငယ်ပါနဲ့လို့ဘုန်းကြီးတည်ပြလို့ပါတယ်မိမိဘာသာမရှိသေးလို့သို့မဟုတ်မိမိကိုယ်၌ကတမာရီထူထောင်တဲ့ခါကလာမှာတချို့ပုဂ္ဂိုလ်ဟာဘယ်ညာပဲဖြစ်ဖြစ် အတ္တကြီးတဲ့ပုဂ္ဂိုလ်ကြီးရှိတယ်ကိုလုံးမှဖြစ်မယ်ကိုလုံးမှဖြစ်မယ်ဆိုတာလေငါလုံးရင်ဖြစ်ကိုဖြစ်ရမယ်ဆိုတဲ့အတ္တကြီးရတယ်ရှိတယ်အဲ့ဒီပုဂ္ဂိုလ်များလှုပ်တိုင်းမဖြစ်တဲ့အခါကလည်းကြတော့ဒေါမနတာစိတ်ဆိုးမှုတွေဖြစ်သွားတယ်စိတ်တကြမှုတွေဖြစ်သွားတယ်ဒါမိမိမှာအလေးအကျင့်နည်းလေးလို့မဖြစ်သေးတာပါအလေးအကျင့်လေးကိုဘုန်းကြီးတို့ဒီမှာဆရာတော်ဥဒ္ဓမသာမီးတို့ဒီမှာတနင်္ဂနွေနေ့တိုင်းတရားတွေဟောပြီးနေတယ် ဒီမှာတရားအထုပ်ဖို့လေးတနင်္ဂနွေနေ့နဲ့စနေနေ့နဲ့အထုပ်နေကြတယ်အဲ့ဒီလိုကိုကနှစ်နှစ်တိုင်းနှစ်ပတ်လေအချိန်လေးပေးပြီးတော့အဲ့ဒီလိုအလေးချက်လေးတွေလာလာလုပ်သွားမယ်ဆိုရင်နောက်ယခုလိုပဲခွန်ကြီးတို့ဒီမှာတရားစခန်းကြီးကျင်းပတဲ့အခါမျိုးမှာရက်ပြည်ကြီးဝင်ပြီးအားထုတ်လိုက်မယ်ဆိုရင်၃ရက်အတွင်းလောက်မယ်စိတ်တည်ငြိမ်မှုတမာရီမရဘူးလားရပါတယ် ။ဒါကြောင့်လေအလေးချင်းရှိလို့လားမရှိလို့လားရှိလို့ပါပဲ။အလေးချင်းလေးရှိလို့အလေးချင်းမရှိဘဲနဲ့လာဝင်တဲ့ပုဂ္ဂိုလ်ကျချက်ချင်းကြီးဘလို့မှစူးစီးလို့မရ။ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများ။ဒါကြောင့်မိမိတရားရိပ်တာဝင်နေဒါပေမဲ့လို့မိမိကျူထင်လားမပေါ့မြောက်ခင်းနဲ့ဖြစ်သွားလို့ရှိရင်လည်းစိတ်ဓာတ်မကြပါနဲ့မိမိမှာကုသိုလ်တွေအများကြီးရသွားတယ်ဆိုတာကိုဘုန်းကြီးဒါလေးကိုသိပြီးလို့ပါ။ နောက်ဒီနေ့ဘုန်းကြီးတို့ယောဂီများထီတော်ဝါထီတော်မြည်ဒီပါဇာနာတိရက်တဲ့ဣရိယာပုဘာဣရိယာပုလဲရက်တဲ့ဣရိယာပုရက်တဲ့ဣရိယာပုလေးရှိမှပုံနိတိယောဝါနိတိယောမြည်ဒီပါဇာနာတိထိုင်တဲ့ဣရိယာပုနဲ့ရှိမှပုံထိုင်ဣရိယာပုရှိမှပုံသူပြောဖို့မလိုတော့တယံနောဝတယံနောမြည်ဒီပါဇာနာတိလျောင်းတဲ့ဣရိယာပုနဲ့ရှိမှပုံအဲ့တော့မနေ့က ကိစ္စတော့သွားတဲ့ဣရိယာပုနဲ့ရှုမှတ်ပုံရက်တဲ့ဣရိယာပုနဲ့ရှုမှတ်ပုံထိုင်တဲ့ဣရိယာပုရှုမှတ်ပုံလျှောင်းတဲ့ဣရိယာပုရှုမှတ်ပုံလေးတွေသဘောပေါက်နားလည်သွားရင်ဒီဣရိယာပုလေးပါပဲဣရိယာပုနဲ့ပဲရှုရှုတရားမတွေ့နိုင်ဘူးလားတွေ့နိုင်ပါဘူးတရားတွေ့နိုင်တယ်ဣရိယာပုတွေရွေးစရာလိုသေးရဲ့လားမလိုပါဘူးဘုန်းကြီးတို့ကမြန်မာနိုင်ငံမှာတော့တရားထိုင်နေတရားထိုင်နေသူထိုင်တာပဲဝိပဿနာလို့ထင်တယ်တရားထုတ်တယ်ထင်တယ် ရပ်ပြီးရှုမှတ်တာတရားထုတ်တယ်မထင်ဘူးသူတို့ကြားလည်းမကြားဘူးသိလည်းမသိဈဉ္ဉံသွားရင်းနဲ့ရှုမှတ်တာကိုတရားထုတ်တယ်မထင်ဘူးထိုင်တာကိုပဲတရားထိုင်နေဆိုပြီးထိုင်တာတော့ပဲတရားထုတ်တယ်ထင်တယ်ဒါကြောင့်ခုမြတ်စွာဘုရားကဣရိယာပု၄ပါးရှုမှတ်ပုံတွေဟောထားတော့မိမိတရားရှုမှတ်တဲ့ခံမှာဣရိယာပုများယူရေးเสียလိုသေးလားမလိုပါဘူးမလိုတော့ဘယ်ဣရိယာပုလေးနဲ့လည်းဖြစ်ဖြစ်ကိုတရိယာရင် ရှုမှရင်ဝိပဿနာမဖြစ်ဘူးလားဖြစ်ပါတယ်ဝိပဿနာဖြစ်နေတယ်ဒါကြောင့်အခုဒီမှာထိတော်ဝါရက်တဲ့ကဒီရက်တဲ့ဣရိယာပုနဲ့ရှုမှတ်ပုံလေးကိုဘုန်းကြီးတို့မနေ့ကသွားတဲ့ဣရိယာပုနဲ့ရှုမှတ်ပုံနဲ့ဌာနာဒီတုဣတိဝနယောတဲ့ဌာနာဒီတုရက်ချင်းစသည်တို့၌လည်းဣတိဝနယောစောစောကပြောခဲ့တယ်သွားခြင်းဣရိယာပုနည်းတူပဲဒီတိုင်းပဲရှုသွားရုံနဲ့ ဒါမှအပြောင်းလဲတားပြီးရှုမှတ်ဖို့မလိုဘူးရက်တဲ့အခါမှာဈဉ္ညာရှောက်ပြီးတော့ဘုန်းကြီးတို့ဒီမှာညာလန်းနဲ့ဗလန်းနဲ့ဈဉ္ညာလေးကိုတတ်မှတ်ပြီးတော့ရှောက်တယ်ကိုတတ်မှတ်တဲ့နေရာရောက်လို့ဆုံးသွားပြီဆိုရင်ခန္ဓာကိုယ်ကိုချက်ချင်းဒီဘက်လှည့်ရမှာမဟုတ်ဘူးရက်ရမှာဘယ်လိုရမှာလဲရက်ရမှာအဲ့ဒီလိုရက်တဲ့အချိန်လေးမှာဆံပြားကနေပြီးတော့ခြေပြားတိုင်အောင်တစ်ခုလုံးအာယုံလေးစိုက်ပြီးတော့ရှုပါရက်တယ် တခါတရံမှာအဲ့ဒီလိုအာယုံစိုက်ပြီးရှုမှတ်တာရက်တဲ့ကိရိယာရက်တဲ့အမူအရာကိုကိုအာယုံပြုလို့မရဘူးဖြစ်တယ်အဲ့ဒီမှာဈဉ္ဉံလေးဆုံးကိုခြေတော်လေးကိုစုံရက်တယ်မျက်စိလေးကိုမှိတ်လိုက်တယ်ခြေတော်လေးကိုစုံရက်တယ်ရက်ပြီးတော့ဒီရက်တဲ့အမူအရာကိုကိုဆံပြားကခြေရတဲ့အာယုံလေးဆက်လိုက်တဲ့အချိန်လေးမှာဟိုကတပြင်းလေးချလိုက်တယ်အဲ့ဒီတပြင်းလေးချလိုက်တာနဲ့ရက်တယ်ဆိုတာလေးကိုစိတ်လေးကိုအပေါ်ကနေအောက်ကိုတစ်ခါလေး ခြုံပြီးကြည့်လိုက်အဲ့ဒီရက်နေတဲ့အမူအရာလေးအားလုံးဒီကလည်းထင်သွားတယ်နောက်တစ်ခါတည်င်းလေးတစ်ခါချလိုက်တယ်ရက်တယ်ရှုလိုက်နောက်တည်င်းလေးချလိုက်တယ်ရက်တယ်သုံးချိန်လောက်ပါပဲအဲ့ဒီတော့သုံးချိန်လောက်ရက်တယ်ရက်တယ်လို့ရှုတဲ့အခါမှာတော့ဘာမှသိပြီးတော့ထူးထူးခြားခြားယောဂီပုဂ္ဂိုလ်ရှုစမ်းမှာဘာမှမသိသေးဘူးရက်တယ်လို့ပဲရှုလုံးပဲရှိသေးတယ် အဲနောက်ဟိုဘက်ကနေပြီးတော့တစ်ဖက်ကိုလှည့်တော့လှည့်တယ်လှည့်တယ်ခြေတော်လေးလှည့်နေတာလေးကိုရှုတယ်သွားမဲ့ပဲမျက်နှာမုံမိတဲ့ခါရက်တယ်ရက်တယ်ရှုတယ်ဘာမှမသိသေးဘူးအဲ့ဒီမှာဆက်ပြီးတော့ရှောင်းဒီဘက်ကညာလန်းတယ်ပြန်လန်းတယ်ချွတ်တယ်လန်းတယ်ချတယ်ရှောင်းကိုတတ်မှတ်တဲ့နေရာရောက်ပြီဆိုရင်ဆုံးပြီဆိုရင်ခြေတော်လေးစုံရမျက်စိလေးမှိတ်ပြီးဒီကိုယ်လုံးဆံပြားကခြေထက်နဲ့အာယုံဆက်သောသမလူပဲရက်တဲ့မူရလေးပေါ်မှာအာယုံဆက်ပြီးတည်င်းချင်းချလိုက်တာနဲ့ရက်တယ်ရက်တယ်ရှုကြည့် အဲ့လိုရှုလို့ဒီမှာရှုပံများလာပြီဟိုဘက်ထိတ်လဲရက်တဲ့မူရရှုတယ်ဒီဘက်ထိရောက်တော့လဲရက်တဲ့မူရရှုတယ်အဲ့လိုရှုရင်းရှုရင်းကအာယုံကဒီပေါ်မှာရက်တဲ့အာယုံပေါ်မှာစိုက်မိနေပြီဆိုရင်ရက်တယ်လို့ရှုလိုက်တဲ့အခါမျိုးမှာတောင်တင်းနေတဲ့သဘောကိုတွေ့နေတယ်။ဘာသဘောကိုတွေ့နေမလဲ။တောင်တင်းနေတဲ့သဘော။ခန္ဓာကိုယ်တောင်တင်းနေတဲ့သဘောကိုတွေ့နေတယ် တခါတရံကြတော့လည်းပဲရင်းပြီးလုံနေတဲ့သဘောတွေ့တယ်တခါတရံဘယ်လိုတွေ့မှာလဲရင်းပြီးတော့ခန္ဓာကိုယ်ဟာရင်းနေတဲ့သဘောလုံနေတဲ့သဘောတွေ့နေမှာမငြိမ်အဲ့တော့တောင့်တင်းနေတဲ့သဘောလေးကလည်းဝါရုဒ္ဒပါဒနဲ့ဝါရုဒ္ဒပါရင်းပြီးလှုပ်နေတဲ့သဘောကလည်းပါဒနဲ့ဝါရုဒ္ဒဝါရုဒ္ဒအဲ့ဒီပုံမှာယောဂီရဲ့စိတ်ကြီးမြဲမြဲဆွဲဆွဲဒီမှာရပ်နေတဲ့ပုံစံလေးပုံမှာရှိတယ် ရှုနေတဲ့အခါကလည်းကြတော့သောသောကဒီမှာရက်နေတဲ့ပုံဟာကိုယ့်ရဲ့ခန္ဓာကိုယ်ပုံမှန်တရားကြီးမြင်နေရတယ်ပထမတော့ပညာတရားကြီးပဲကိုယ်ပုံတာပုံမှန်တရားကြီးနောက်ဒီပုံမှာရှုစိတ်ကလေးအနေကြာလာတဲ့အခါကျတော့ဘုန်းကြီးသောသောကပြောတဲ့အတိုင်းရက်တဲ့အခါမှာခန္ဓာကိုယ်ပုံမှန်တရားပြောက်ပြီးတော့တောင်းတင်းနေတဲ့သဘောမတွေ့ရဘူးလားတွေ့ရပါဘူးလှုပ်နေတဲ့သဘောရိမ့်နေတဲ့သဘောမတွေ့ရဘူးလားတွေ့ရပါတယ် ကဲအဲ့ဒီမှာပုံမှန်တရားပြောက်ပြင်းရတရားပြောက်ပြီးတော့ပရမသဘောလေးမပေါ်ဘူးလားပေါ်ပါဘူးတောင့်တင်းနေတဲ့သဘောလေးရင်းနေတဲ့သဘောလေးလှုပ်နေတဲ့သဘောလေးဒါသဘောလေးပဲတွေ့နေတယ်ခန္ဓာကိုယ်ရဲ့လို့ပုံမှန်တရားကြီးမထင်တော့သဘောလေးပဲတွေ့အဲ့ဒီသဘောလေးဟာဝါယောတံယုတ်တရားဝါယောတဗတရားနဲ့ယုတ်တရားပါအဲ့ဒါလေးကိုစိုင်းပြီးရှူရင်းနဲ့သိနေတဲ့စိတ်လေးကဗတရားလေးနဲ့တရားပါဒီရက်ခိုက်ကလေးမှာယုတ်နဲ့နံကိုမတွေ့ရဘူးလားတွေ့ရပါတယ် ယုံနဲ့နံတွေ့နေပြီဆိုတော့အမှန်သိတာလားအမှားသိတာလားအမှန်သိတာပါတရားသိတာလားမတရားသိတာလားတရားသိပါဘာတရားသိတာလဲမေးရင်ယုတ်တရားနဲ့နံတရားသိဒါရက်ပြီးရှုမှတ်နေရင်လည်းယုတ်တရားနံတရားသိဒီတိုင်းအလကားနေရင်သိတာမဟုတ်ဘူးရှုမှတ်နေရင်လည်းသိတာသူ့တဘာဝလေးကိုထင်သွားတာဒါကြောင့်တရားကိုရှုရခံမှာသဘောကိုမြင်အောင်ကြည့်လို့ပြောတာတဘာဝလက္ခဏာဘုန်းကြီးတို့ဒီမှာ အကျိုးကျိုးတရားဌာနတွေအခုမှစပြီးတော့ရှုမှတ်တာရှိသေးတယ်ဘာမြင်လဲညာမြင်လဲဆိုတာပြောကြတယ်တကယ်တမ်းကျတော့တကယ်တရားခန္ဓာကိုရှုနိုင်ပြီဆိုတဲ့ပုဂ္ဂိုလ်ဟာသဘာဝလက္ခဏာထင်ရတယ်ဘာလက္ခဏာထင်ရတာလဲဒီသဘာဝလက္ခဏာထင်ပြီးမှဒီသဘောလေးတွေကိုမြင်ပြီးမှသဘာဝယုံနာလေးတွေမြင်ပြီးပြီဆိုမှသင်္ခတလက္ခဏာဆိုတာထင်တယ် လက္ခဏာလဲသင်္ခတလက္ခဏာသင်္ခတလက္ခဏာဆိုတာအစရဲ့အလယ်ရဲ့အဆုံးရဲ့သုံးခုသလုံးသိတယ်အစဖြစ်တာလည်းသိတယ်အလယ်တည်တာလည်းသိတယ်အဆုံးပြတ်သွားတာလည်းသိတယ်ဘုန်းကြီးတို့ဝိဓမာလို့ပြောမယ်ဆိုရင်ဖြစ်တည်ပြည့်ဥပါတိပင်အဲ့ဒီမှာတက္ကနလက္ခဏာကိုအစအလယ်ဆို စိုးစိုးပိုင်းကယောဂီပုဂ္ဂိုလ်ဟာတဘာဝလှုပ်နေတဲ့သဘောတင်းနေတဲ့သဘောရွံ့သွားတဲ့သဘောဒါလေးသိနေတယ်။နောက်ဒီမှာရှုမှန်များလို့တမာရီအားဒီကောင်းလို့တက်လာပြီဆိုတဲ့ခါကျတော့အစာပိုင်းလည်းသိတယ်အလယ်ပိုင်းလည်းသိတယ်အဆုံးပိုင်းလည်းသိတယ်။ယောဂီရဲ့ရှုဘက်မှာဖောင်းတာလေးရှုရဆိုရင်ဖောင်းတာလေးရဲ့စဖြစ်ပေါ်လာတာလည်းသိတယ်အလယ်တီသွားတာလည်းသိတယ်ဖောင်းတာလေးဆုံးသွားတာလည်းသိတယ် ပိန်နေဆိုရင်လည်းပိန်မူလေးအစပိုင်းလည်းသိတယ်အလယ်ပိုင်းလည်းသိတယ်အဆုံးပိုင်းလည်းသိတယ်ဒါထိုင်ရရှုမှတ်နေတဲ့အခါဈေးညံရှောင်းနေတဲ့ပုဂ္ဂိုလ်ဆိုရင်ကြွတယ်နှမ်းတယ်ချတယ်ဆိုရင်ကြွမှုလေးရဲ့အစပိုင်းကိုလည်းသိတယ်ကြွမှုလေးရဲ့အလယ်ပိုင်းကိုလည်းသိတယ်ကြွမှုလေးဆုံးသွားတာလည်းသိတယ်နှမ်းမှုရဲ့အစပိုင်းကိုလည်းသိတယ်အလယ်ပိုင်းကိုလည်းသိတယ်အဆုံးပိုင်းကိုလည်းသိတယ်ချမှုရဲ့အစပိုင်းလည်းသိတယ်အလယ်ပိုင်းလည်းသိတယ်အဆုံးပိုင်းလည်းသိတယ်ဘုရားဉာဏ်တက်ပုံလေးပြောပြနေတာနော်ဒီမှာ တဘာဝလက္ခဏာလေးကိုအလယ်ပိုင်းကရှုနေရင်ကနေဒီသဘောလေးတွေသိလာတဲ့ပုဂ္ဂိုလ်ဟာတိကတလက္ခဏာအတိဟာရှင်းရှင်းသိလာတယ်အစာရဲ့အလယ်ရဲ့အဆုံးရဲ့သိလာတယ်ရှုွက်တိုင်းရှုွက်တိုင်းမှာအစာရောအလေရောအဆုံးရောသိလာအဲ့ဒီကအာပြည့်လို့ဓမ္မရီအာလီပြည့်လို့ဉာဏ်တစ်ခါတက်လာပြီဆိုရင်တာမင်ညလက္ခဏာဘာလက္ခဏာလဲတာမင်ညလက္ခဏာ ။ဒါမင်ရလက္ခဏာကြတော့အလယ်ပိုင်းပြောက်ပြီးတော့အစပိုင်းနဲ့အဆုံးပိုင်းတည်တယ်။ဒါမင်ရလက္ခဏာကြတော့ဘာလဲပါတည်လဲ။အစပိုင်းအစပိုင်းဒီအစပိုင်းနဲ့အဆုံးပိုင်းတည်တယ်။အစဖြစ်တာနဲ့အဆုံးပြက်တာ။အဲ့ဒီကြတော့မှဖြစ်ပြက်မြင်တာ။ဒါမင်ရလက္ခဏာပေါ်ပြီဆိုရင်ဘာမြင်ပြီလဲ။ဖြစ်ပြက်မြင်တာ။အဲ့ဒီကြမှာမြင်တာ။အဲ့ဒီဖြစ်ပြက်မမြင်ခင်ကိုရှိတာတဘာဝလက္ခဏာသင်္ကတလက္ခဏာမရှိဘူးလား။ ရှိပါတယ်ဒါတွေစပြီးတော့တွေ့ဖို့မလိုအပ်ဘူးလားလိုအပ်ပါတယ်ဒါတွေမတွေ့ဘဲနဲ့စပြီးဖြစ်ပြဆိုတာမြင်မှာမလားမမြင်ပါဘူးမမြင်နိုင်ဘူးဒီမှာညာသူ့အတူစဉ်းစားတယ်ဒီတိုင်းတဘာဝကိုမြင်ပြီးတော့မှသင်္ကတကိုမြင်တာသင်္ကတကိုမြင်ပြီးတော့မှတာမညာကိုမြင်တာအဲ့ဒီမှာဖြစ်ပြဉာဏ်ပေါ်ဖို့ဆိုတာအဲ့ဒီကြံမှာပေါ်လာတာအဲ့ဒီလိုယောဂီပုဂ္ဂိုလ်ကအခုရှုရင်းနဲ့ရက်တဲ့အမူအရာလေးကိုရှုရင်းနဲ့ တေချာလေးစိုက်ပြီးရှုနေတဲ့အခါတဘာဝလေးကိုရည်မြင်လာရင်းရင်နေတဲ့သဘောလှုပ်နေတဲ့သဘောတောင့်တင်းနေတဲ့သဘောခန္ဓာကိုယ်ဆိုတဲ့ပုံမှန်တရားပြင်းညက်ပြောက်ပြီးတော့တဘာဝသဘောလေးလာတွေ့နေအဲ့ဒီကနေမှကိုရှုနေတဲ့အခါလေးတွေဟာအကုန်လုံးရက်တယ်ရက်တယ်ရှုရင်အစလည်းဆုံးခုန်သိနေနောက်အားကောင်းလာတဲ့အခါကျတော့မှဟောရက်တဲ့အခါမှာခန္ဓာရှုလိုက်ဘယ်နေရာလေးကဘာလေးပေါ့ပေါ့ရက်နေရင်ကရက်တာလေးရှုနေရင်ကပုံကနေ ဆံပြားကအောက်ခြေပြားတဲ့အောင်ဒီကိုယ်လုံးကိုခြုံကြည့်နေတာဆိုတော့ခန္ဓာကိုယ်ထဲမှာပေါ်နေတာလေးတွေခုသမျှအကုန်မသိရဘူးလားသိရပါဘူး။မျက်နှာပေါ်မှာရိုးရိုးရွားရွားလေးတွေဖြစ်တာလေးတွေမသိရဘူးလားသိရပါဘူး။ခန္ဓာကိုယ်ပေါ်မှာစူးစူးစစ်စစ်မျိုးမျိုးရွားရွားလေးတွေတွေ့တာဖြစ်တာလေးတွေမတွေ့ရဘူးလားသိရပါဘူး။အဲ့ဒါလေးတွေကိုရှုလိုက်တိုင်းရှုလိုက်တိုင်းဟာပုံလိုက်ကြောက်လိုက်ပုံလိုက်ကြောက်လိုက်ချင်းလိုက်ပြန်လိုက်ချင်းလိုက်ပြန်လိုက်ဒီသဘောကိုသိရင် ဟိုဂျိန်းနေတာလေးကိုရှုရင်လည်းပဲဂျိန်းတာလေးကဒီခါလေးတစ်ချက်ဂျိန်းလိုက်ပြတ်သွားလိုက်တစ်ချက်ဂျိန်းလိုက်ပြတ်သွားလိုက်တစ်ချက်ဂျိန်းလိုက်ပြတ်သွားလိုက်ပြက်လိုက်ပြက်လိုက်တောင်းတာတင်းတာလေးရှုလိုက်ရင်လည်းအဲ့ဒီတင်းတာလေးကိုရှုလိုက်တင်းတာလေးကလည်းအစဆိုအစဆိုဒါလေးတွေကိုပဲသိတယ်အဲ့ဒီလိုကိုယောဂီပုဂ္ဂိုလ်ဟာရက်တဲ့အမူအရာလေးရှုရင်းနဲ့လည်းပဲအဲ့ဒီဖြစ်ဖြစ်ဉာဏ်လေးမပေါ်နိုင်ဘူးလားပေါ်နိုင်ပါတယ်ဗျအဲ့ဒီဖြစ်ဖြစ်ဉာဏ်လေးပေါ်နေတဲ့အခါမှာဒီအချိန်လေးကိုဆက်ပြီးရှုနေရင် ကုန်လုံးအရာရာဟာရှုသည်မြမြင်သည်မြတွေ့သည်မြကြားသည်မြအာလုံးရှုစရာအာယုန်နိုင်ဟာမမြဲဖြစ်ပြီးပြည့်နေတဲ့သဘောကြီးတွေတွေ့နေရတဲ့ခက်ခါလာကြတော့ဩဒီဖြစ်မှုပြင်းမှုတွေမပြတ်နှိမ့်ဆက်တဲ့အတွက်ကြောင့်မို့ဒီခန္ဓာကိုယ်ကြီးဟာအကောင်းကြီးမဟုတ်ဘူးအပြည့်ကြီးပဲဆိုတာကိုဉာဏ်နဲ့မတွေ့ရဘူးလားတွေ့ရပါဘူးြည့်ကြီးရဲ့အပြည့်ကြီးပိုင်ဆိုင်ထားတယ်ဆိုတော့ချမ်းသာသလားဆင်းရဲသလားဆင်းရဲပါတယ်ခန္ဓာကိုယ်အပြည့်ကြီးကိုဒီမှာပွင့်ပိုက်ထားတဲ့ပုဂ္ဂိုလ်အမှန်တန်ဆင်းရဲ အဲဒီမှာဆင်းရဲတဲ့ဒုက္ခလက္ခဏာတွေဖြစ်လာဒီဆင်းရဲတွေကိုကိုမလိုချင်ပေမဲ့ရုံနဲ့ရနေတဲ့ပုဂ္ဂိုလ်ဟာမလိုချင်ပေမဲ့ဒီဆင်းရဲတွေမရဘူးလားရပါပါကိုယ်သဘောလားသူ့သဘောလားသူ့သဘောပါကိုယ်အစိုးရတာလားအစိုးမရတာလားအစိုးမရတာအစိုးမရတဲ့သဘောကိုအတ္တခေါ်မလားအနတ္တခေါ်မလားအနတ္တပါအဲ့ဒီမှာအိဋ္ဌာနုပဒနာဉာဏ်တွေပေါ်လာတာဒါကြောင့်မို့ဉာဏ်ဉာဏ်များမှာဒီလက္ခဏာ၃ပါးအိဋ္ဌာရဲ့ဒုက္ခရဲ့အနတ္တ အဲ့ဒီသုံးပါးကိုအနိစ္စလက္ခဏာကိုမြင်အောင်ရှု မြင်ပြီဆိုရင်ဟိုဘက်ကဒုက္ခနဲ့အနတ္တမြင်ပြီယရနိစ္စံတန်ဒုက္ခံတန်ဒုက္ခံတရဏတ္တလို့ဒီလိုကျမ်းစာကြောင်းမှာဖွင့်ပြတာအဲ့တော့အနိစ္စကိုသာမြင်အောင်ရှုအနိစ္စမမြဲတာကိုဖြစ်ပြီးပြတ်သွားတဲ့သဘောမြင်လာပြီဆိုရင်ဟိုဘက်ကဒုက္ခနဲ့အနတ္တလက္ခဏာတွေရောမထင်နိုင်ဘူးလားထင်နိုင်ပါဘူး အနတ္တနုပဒနာဉာဏ်အားပြည့်ပြီဆိုတာနဲ့ဖြစ်မှုပြမှုတွေပြည့်စဲပြီးတော့ငြိမ့်တဲ့နိဗ္ဗာန်ကိုယ်တိုင်မျက်မှောက်မတွေ့ရဘူးလားတွေ့ရပါဘူး။ဒါဆိုရင်လက်ထက်ကဒီလိုမတ္တဉာဏ်ကြီးရင်းနဲ့ဘုန်းကြီးတို့ဒီမှာဝိပဿနာဉာဏ်နေအစဉ်စဉ်မဉာဏ်နေအစဉ်စဉ်တက်ပြီးတော့ကိလေသာအသောကုန်ခံယန္တာဖြစ်သွားတဲ့ထီဒီမှာတပါးကိုဘုန်းကြီးပြောပြမယ်။အားလုံးကြာဘူးနာဝရှိနေတယ်ပတ္တာစာရီဘယ်သူပါလိမ့်မလဲပတ္တာစာရီပတ္တာစာရီထီဒီမှာ ဤကစားတွေတပါးတဲ့ခေါင်းပါတဲ့အကျင့်တကယ်ကိုအဝတ်အစားတွေဆိုတာလည်းပဲပတ်မကူပဲဝတ်တယ်အဲ့ဒီလိုချစ်ကြံပြီးတပါးတဲ့နေရင်ကနေပြီးတော့မိမိရဲ့သင်္ကန်းကြောင်းလေးပေါ်ကနေအောက်ဆင်းပြီးတော့ဈဉ္ဉံလျှောက်တယ်ခုယောဂီတို့လျှောက်တယ်လို့ဓမ္မယုံမှာတရားမှတ်နေတယ်မှတ်နေရင်ကနေပြီးတော့ဓမ္မယုံမှာရှောင်းလို့မဖြစ်ဘူးလေဘေးကယုံကြည်တွေကလည်းတရားထိုင်တဲ့ပုဂ္ဂိုလ်အတိုင်းမှတ်တယ်ဒီမှာမှတ်ကိုယ်ရှောင်းလို့ကိုယ်ချီတန်ကြားသွားရင်ခုမှနှောက်ရှင်းဖြစ်သွားတယ် ကျန်းနေရဲ့ကျူးကျွန်းနဲ့မြည်သွားရင်နောက်ဖြစ်ဖြစ်သွားတယ်အဲ့ဒီတော့ကိုကပြင်ပြီးထွက်ရှောက်ဝဒဆန္ဒသူတစ်ပါးနဲ့နေပြီမဲ့လို့ဈဉ္ဉံရှုပ်တဲ့အခါအကြောင်းလေးကတည်တည်လေးဆိုတော့အပေါ်မှာရှုပ်လို့မရအောင်အဲ့ဒီမှာအောက်ကိုဆင်းပြီးတော့မြေပြင်မှာရှောက်ခယောဂီတို့ရှောက်နေတယ်လို့ပဲသွားတဲ့အမူအရာလေးကိစ္စတော့ကိစ္စမီဒီပဇာနာတိရှောက်အဲ့ဒီကနေပြီးတော့ဈဉ္ဉံရှောက်ပြီးရှုမှတ်ရင်ကနေနည်းနည်းလေးပြင်မှချောင်းမပြန်တက်တော့မယ်ထိုင်ရည်ရာဘုံနဲ့ရှုတော့မယ်သူချောင်းမပြန်တက်မယ် တဲ့တဲ့ခါကလာကြတော့အောက်ကမြေသားပုံမှာရှောက်လာတာဖြစ်တဲ့အတွက်ခြေဘွားမှာဖုံမှုနေအညစ်အကြေးတွေလူပိလာအဲဒီမှာကျောင်းပုံမှာတက်တဲ့ကံမှာဒီအညစ်အကြေးတွေမလူပိအောင်လေကားရဲ့ခြေရင်းမှာလေကားခြေရင်းမှာရေစည်းအင်းမြင်လေရေစည်းရေရေအင်းလုံးလေးတို့ဘုံရေအိုးလေးရှိအဲ့ဒါခြေစည်းပြီးတော့ကျောင်းပေါ်မှာတက်မှာဆိုတော့ခြေစည်းအင်းမြင်မှာမတ်တက်လေးစုံရက်တယ်ဒါတတိမလုပ်ဘူး ရက်တဲ့နေရာလည်းသတိမလွတ်ဘူးဟိုကအုံမုတ်ခွက်လေးစီကိုလှမ်းပြီးတော့လက်လန်းလာလည်းသတိမလွတ်ဘူးအုံမုတ်ခွက်လေးယူလာလည်းသတိမလွတ်ဘူးရေခတ်တာလည်းသတိမလွတ်ဘူးအဲ့ဒီမှာရေခတ်ပြီးတော့ယူလာတာလည်းသတိမလွတ်ဘူးခြေထက်ကိုလောင်းချလိုက်တာလည်းသတိမလွတ်ဘူးလောင်းတယ်လောင်းတယ်သတိနဲ့လို့အဲ့ဒီမှာရေလောင်းချလိုက်တဲ့အခါမှာမိမိရဲ့ခြေရောပေါ်ကိုရေကကျတယ်အဲ့ဒီရေလေးကျပြီးရေကခြေရောပေါ်ကနေခြေစည်းအင်းမြင်ပေါ်ရောက်သွားစီးသွားတယ် ခြေစင်းအင်းမြင်ပေါ်ကနေကြမြေကြီးပေါ်ကြပြီးစီးသွားတယ်အဲ့ဒီလိုစီးသွားတဲ့အခါကလည်းမှတဖြည်းဖြည်းစီးသွားရင်ကနေပြီးတော့ရေလေးဟာခန်းချောက်သွားတယ်ဘာဖြစ်သွားလဲခန်းချောက်သွားအဲ့ဒီရေလေးခန်းချောက်သွားတာလေးကိုကြည့်ပြီးတော့မမြဲတဲ့သဘောကိုညံသက်ဝင်သွားတယ်ဩဒီရေလေးခန်းချောက်တယ်လို့လောကလူသားတွေမှာလည်းပထမအရွယ်လဲသိနိုင်ပါလားသူညာလေးမှာပေါ်လာတယ် မြဲတာသိလိုက်တာလားမမြဲတာသိလိုက်တာလားမမြဲတာမမြဲပုံလေးကိုသူသိလိုက်တယ်နောက်တစ်ခွဲရှုမှတ်မှုလေးနဲ့ဒီလိုပဲခတ်တယ်ယူတယ်လောက်တယ်ခြေတော်ဘဝကနေအင်းမြင်ဘုံအင်းမြင်ဘဝကနေဒီမြေကြီးဘုံမြေကြီးဘဝကနေစီးသွားလိုက်တာပထမရေစည်းကြောင်းလေးရက်သွားတယ်ဆုံးသွားတဲ့ရေစည်းကြောင်းလေးနေရာတဲ့နည်းနည်းလေးကြော်လုံးပြီးစီးသွားတယ်စီးသွားပြီးသူလည်းပဲခန်းချောက်သွားတယ်အဲ့ဒီဒုတိယရေကိုရေလေးခန်းချောက်သွားတာကိုကြည့်ပြီးတော့လူတွေကိုလည်း ပထမအရွယ်မှာသိနိုင်တယ်လို့တချို့အချို့ပုဂ္ဂိုလ်တွေဟာဒုတိယအရွယ်မှာသိကြပါလားမမြဲပါလားဆိုတာတခဏသိဝင်သွားတတိယရေခွက်ဒီလိုပဲရေလောင်းချလိုက်ရင်ကနေပြီးတော့ရေလေးဒုတိယနေရာကျော်လွန်ပြီးတော့ဟိုးရေလေးကစီးဆင်းသွားပြီးတော့နောက်ကိုယ်ဆုံးခန့်ချောက်သွားတယ်အဲ့ဒီမှာတတိယအရွယ်ချက်မှလည်းသိဆုံးပါလားဆိုပြီးအဲ့ဒီမမြဲပုံကြီးဉာဏ်ပေါ်လာလောကလူတွေရဲ့ဒီမှာပထမအရွယ်ဒုတိယအရွယ်တတိယအရွယ်မှာ သိဆုံးပုံတွေမမြဲပုံတွေရံပေါ်နေတဲ့အချိန်လေးမှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကလည်းပဲစေတဝန်ကျောင်းတော်ကနေပြီးတော့ပဒစာရရဲ့ဉာဏ်နဲ့မြင့်တက်လာပုံကိုတရားထုရမယ်အရေးကိုမြင်တော်မူလို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးတကိုးတော်နဲ့အဲ့ဒီမှာရောင်ကြီးတော်များလွတ်လိုက်ရောင်ကြီးတော်လွတ်ပြီးတော့အဲ့ဒီမှာမြတ်စွာဘုရားသူ့ရဲ့ဈဉ္ညာဥစီမှာပဲမြတ်စွာဘုရားဒီမင်းကိုရထိုင်ပြီးတော့အဲ့ဒီမှာအားပေးတဲ့အနေအားဖြင့်ချစ်သမီးအခုလိုတွေ့နေတာမှန်ကန်တယ်ဆိုတာကိုမြတ်စွာဘုရားထောက်ခံပေးလိုက်တယ် ယောဇံဝတ္တတတံဇီဝိအပတံဥဒယပယံဧကံဇီဝိတံတေယောပတတောဥဒယပယံယောဇပုဂ္ဂလောမြည်သူမဆိုခြင်းပုဂ္ဂိုလ်သည်ဥဒယပယံယခုလိုပစ္စုပန်တည့်တဲ့၌ပေါ်လာတဲ့ခန္ဓာ၅ပါးယုံနာနှစ်ပါးတို့၏ဖြစ်ခြင်းဖြစ်ခြင်းဆိုတဲ့သဘောကိုအပတံအပတံတော်ဝိပဿနာဉာဏ်ပညာဖြင့်ဧကံတိတိမတွေ့မမြင်ရသည်ရှိသော ဝတ္တလက်တံတေချာတွေ့ကြိုးနှစ်တရားကာလပတ်လုံးဇီဝေမပြတ်အစဉ်အသက်ရှင်၍နေရပါတော်လေနတ်တိယောလူဖြစ်ရာကြိုးမနှံ့ယိုးအမှန်တရားရီယောဇပုဂ္ဂလောမြည်သူမဆိုခြင်းပုဂ္ဂိုလ်သည်ဘုဒ္ဓရာဘယံယခုလိုပြစ္ဆုတ်ပံတည်တဲ့၌ပေါ်လာတဲ့ခန္ဓာ၅ပါးယုံနာနှစ်ပါး၏ဖြစ်ခြင်းပြခြင်းဆိုတဲ့သဘောကို ဘသတောဝိပဿနာဉာဏ်ပညာဖြင့်ဧကံတိရှုမှတ်ပွားများအထုတ်ရင်တွေ့မြင်ရသည်ရှိသောဧကံဇီဝိတံတနေ့တရက်တမနစ်ပင်အသက်ရှင်၍နေရပါတော်လေတေယောသာသနာနှင့်တွေ့ကြုံရာဂျိုးနဘသဖြင့်မပြတ်တစေမျက်လာပါ၏တည်းသာဓုသာဓုသာ တ်စွာဘုရားရှင်ကိုရောမြတ်ကြီးကချစ်သမီးအသက်ရာကျော်ရှိရှိနေရပေမဲ့ယခုလိုယုံ nant ရဲ့အဖြစ်ပြသဘောလေးမှာ तू သိမသွားလို့ရှိရင် तू အသက်ရှင်ရာကျိုးမနှက်ဘူးချစ်သမီးတဲ့လူဘဝမှာလူဖြစ်ရာကျိုးမနှက်ဘူးတဲ့တနေ့တည်းရဲ့တမနဲ့ဖင်နေရစီကမူယခုလိုပြစ္ဆုတ်ပန်တဲ့အာယုယုံ nant တရားတွေကိုရှုမှတ်ရင်းနဲ့ယုံသဘောနံသဘော ယုံနာရဲ့ဒီအဖြစ်ပြသဘောလေးကိုတစ်ချိန်တစ်ခါလောက်တွေ့လိုက်မြင်လိုက်လေဆိုရင်ပဲအဲ့ဒီပုဂ္ဂိုလ်ဟာတနေ့တည်းရဲ့ပဲလူဘဝမှာအသက်ရှင်ရှင်နေရပြင်မယ်လို့အဲ့ဒီပုဂ္ဂိုလ်လူဖြစ်ရကျိုးနဲ့တယ်တဲ့အသက်ရှင်ရကျိုးနဲ့တယ်အဲ့ဒီမှာမြတ်စွာဘုရားကထောက်ခံပြီးတော့သူမြင်သူတွေ့နေတယ်မမြဲတဲ့သဘောကိုဒီမှာမြတ်စွာဘုရားကိုယ်တိုင်ထောက်ခံပြီးပြောတဲ့အခါကျတော့မှတခါမြတ်စွာဘုရားဟောတဲ့တရားနာခန္ဓာဉာဏ်တွင်ပြီးတော့ရှုမှတ်နေလိုက်တာ ခြေစည်းအင်းမြင်ပေါ်မှာထိုင်ရလားမတ်တရရလားမတ်တရရအဲ့ဒီမှာခြေစည်းအင်းမြင်ပေါ်မှာမတ်တရရနဲ့အဲ့ဒီမှာနှလုံးသွင်းရှုမှတ်ရင်းနဲ့မြတ်စွာဘုရားဟောတဲ့တရားဒေသနာလေးဆုံးရောအဲ့ဒီမှာသောတပန်ပုဂ္ဂိုလ်ကနေပြီးတော့အထက်အထက်ဝိပဿနာအရိယာမဉ္ဇဉ်ကြီးတက်ပြီးတော့ကိလေသာအလုံးကုန်ခန်းပြီးတော့ယဟန္တာထေရီမကြီးဖြစ်သွားတာ။ထိုင်ရလားရက်ရလားရက်ရရပါရက်ပြီးရှုမှရင်လည်း ရှုမှတ်ရင်တရားမရနိုင်ဘူးလားရနိုင်ပါတယ်သဘောပါပါနော်မိမိတို့ကဘယ်နေရာမှာဘယ်အချိန်လေးမှာဘယ်ဣရိယာပုလေးနေပဲဖြစ်ဖြစ်တတိလွတ်ရမလားမလွတ်ရဘူးလားမလွတ်ရဘူးမလွတ်ရဘူးနော်ဘုရားရှိမှဓမ္မယုံထဲမှာအားထုတ်မှတရားမဟုတ်ဘူးဘယ်နေရာလေးဖြစ်ဖြစ်ရှုမှတ်လိုက်ရင်တကယ်ပါရမီနဲ့ပြည့်စုံနိုင်မယ်ဆိုရင်ပတ္တစာရီကဲ့သို့တရားဓုတွေမရနိုင်ဘူးလားမရနိုင်ပါဘူးရပါနိုင်တယ် နောက်ပြီးတော့ဘုန်းကြီးတို့ဒီမှာနိသိဏောဝါနိသိဏောမိတိပါဇာနာတိထိုင်တဲ့ဣရိယာပုဘာဣရိယာပုလဲထိုင်တဲ့ဣရိယာပုဒီအထိုင်ဣရိယာပုနဲ့ရှုမှတ်လို့တရားရတာတွေကတော့ရသော်ဘုရားသာသနာမှာအများကြီးပဲရည်တွက်လို့မရနိုင်တော့အများကြီးပဲသို့တော်လည်းပဲအဲ့ဒီတည်းမှာတကယ်ဝိရိယဇွဲတန်တန်နဲ့ကြိုးစားပြီးတော့အထုတ်သွားတဲ့ခုနှစ်နှစ်သားအရွယ်ဖြစ်တဲ့ ဏိတဆိုတဲ့သာမဏေငယ်လေးအကြောင်းကိုဘုန်းကြီးပြောတတ်ခြင်းတယ်အဲ့ဒီသာမဏေငယ်လေးကခုနှစ်နှစ်သားအရွယ်ပဲရှိသေးတယ်ဒါသူ့ရဲ့ဇာလန်းလေးကိုကြာကြီးချက်ပြီးဘုန်းကြီးမပြောဘူးဒီအထုတ်တဲ့ဟာလေးကိုပဲဘုန်းကြီးပြောမှာပဏိတသာမဏေငယ်လေးဟာသူ့ကိုရှင်ပြုတယ်သူဟာမွေးဖွားလာပြီးတဲ့အချိန်ကစပြီးအတူတန်းဝါဒနာပါတဲ့ကလေးလေးအတိတ်ကပါရမီကပန်လာခဲ့တော့ရှင်သာရိပုတ္တရာမထေရသူမြတ်ကြီးရဲ့အဆုံးခံဟေး အဲ့ဒီမှာတာယောက်ျားလေးမွေးဖွားပြီးတဲ့အခါကလည်းကြတော့မိဘနှစ်ပါးကရှင်သာရိပုတ္တရာမထေရသူမြတ်ကြီးကိုတာလေးကိုဒီမှာပြအဲ့လိုတာလေးပြတဲ့အခါတပည့်တော်တို့တာလေးကိုလည်းမေတ္တာလေးပွားပြီးတော့မူပါဗျာမေတ္တာခံယူပါရစေပေါ့အဲ့ဒီမှာရှင်သာရိပုတ္တရာမထေရသူမြတ်ကြီးရှိကိုဒီမှာတာလေးပို့တော့တာလေးကသူ့ကိုခင်းပေးထားတဲ့ကပလာတသိန်းထိုက်တန်တဲ့ကပလာ အဲ့ဒီမှာကလေးကလက်ကလေးနဲ့ဆွဲသူ့အောက်ကခင်းထားတဲ့လက်ကလေးနဲ့ဆွဲဆွဲတဲ့ကမိဘများကလည်းတရားတရားရှိနေကြတဲ့ပုဂ္ဂိုလ်တွေဆိုတော့အဲ့ဒီမှာအော်တားလေးကသူ့ခင်းလေးကိုသူ့ရဲ့ဆရာဖြစ်တဲ့ရှင်သာရိပုတ္တရာကိုလှူကျင်လို့ထင်ရဲ့ဆိုပြီးတော့ရှင်ဘုရားရှင်ဘုရားရဲ့တပည့်လေးကရှင်ဘုရားကိုဒီကပလာခင်းလေးလှူကျင်လို့ပါဗျာရှင်ဘုရားလှူခံပါဆိုပြီးတော့တားလေးအောက်ကကပလာလေးခွာပြီးတော့ရှင်သာရိပုတ္တရာကိုလှူခဲ့တယ်ပေါ့စာလေးရဲ့ နောက်သူ9နှစ်သားအရွယ်ကျတော့ရှင်သွားပြုတယ်ရှင်သာရိပုတ္တရာမထေရမြတ်တယ်အဲ့ဒီမှာ9ရက်တိုင်တိုင်းဘုရားမှုရှိတဲ့တန်ဃာတော်ကြီးဆုံးခဲ့တယ်အဲ့ဒီမှာ9ရက်ပြည့်တဲ့ခါမိဘများပြန်ညာပြန်တဲ့ခါကလည်းကြတော့เจ้าမှာသောကမဲ့ပုဂ္ဂိုလ်မရှိတဲ့ခါကျတော့တန်ဃာတော်ကြီးဘုရားမှုရှိတဲ့တန်ဃာတော်ကြီးတပိတ်ပိုက်ပြီးတော့မလုပ်ရမှာလေသုံးခံသုံးခံကြွားအဲဒီမှာမြတ်စွာဘုရားရှင်ရင်တကွာတန်ဃာတော်ကြီးသူ့ချင်းနဲ့သူသုံးခံကြွားသွားတယ် ရှင်သာရိပုတ္တရာမတည်မကြွသေးဘူးရှင်သာရိပုတ္တရာမတည်မကြွသေးဘူးဘာလို့နေလဲဆိုတော့အဲ့ဒီမှာတပည့်စည်းလဲအကြောင်းမကြီးဇေတဝန်ကျောင်းတိုက်ကြီးကိုတခါတပည့်စည်းလဲအမတ်တရားတွေကိုတခါတပည့်စည်းလဲမကျော်ဒါကြောင့်လေဆိုတော့ပရမဝါဒီဖြစ်တဲ့တခြားတခြားယူဝါဒရှိတဲ့ပုဂ္ဂိုလ်တွေလာတဲ့အခါမှာအမတ်တရားတွေနဲ့ရှုပ်ပွားနေရင် မြတ်စွာဘုရားရှင်ရဲ့တပိသားတန်ဃာတော်တွေကတရားဓမ္မတွေလှူတာစားပြီးတော့အလကားကောင်းမှုချုံအိပ်နေတဲ့ကိုယ်တော်တွေပဲလို့ကဲ့ရဲ့ပြစ်တင်ရမှာစိုးလို့အဲ့ဒီမှာရှင်သာရိပုတ္တရာမထေရကြီးဒီပစီလေးမှိုက်တယ်တောက်ရည်ဦးရည်ဆိုရင်လည်းရေဖြစ်တောက်ရည်ဝတ်တွေစီးကြောနောက်ဆုံးကြတော့ပြီးပြီပြီးကနေကြတော့မှအိုးကုရီကိုပါကုရီမှာရှိတဲ့တန်တဲ့ရေတွေကိုတခါလဲလဲတန်တဲ့ရေတွေစီးတန်တဲ့ရေတွေဖြစ်အဲ့လိုဆိုတော့ ကျောင်းရဲ့သေနာတနာဝေယဝဆတွေကိုဘုန်းကြီးတို့ကြည့်ပါစင်တာရိပုတ္တရာမထေရမြတ်ကြီးဆိုတာရသော်ဘုရားရဲ့သာသနာမှာလက်ရတော်ရာမထေရကြီးပဲတကယ်ဂုဏ်တရကြီးမားတဲ့မထေရကြီးအများသူကသုံးနေတဲ့သတ်စင်ကန်းတွေရေရင်ကန်းတွေကုရိကန်းတွေကိုအားလုံးဆီချိုးပေးတယ်တချို့ကဒီလိုလုပ်ရတာကိုအောက်တန်းကြတယ်လို့ထင်တာမဟုတ်ပါဘူးတကယ်ကိုပုဂ္ဂိုလ်တူပုဂ္ဂိုလ်မြတ်ကြီးတွေလုပ်နေတာပါဘုန်းကြီးတို့ရဲ့ဒီမှာ မြန်မာနိုင်ငံရဲ့သာသနာမှာတကိတကာထင်ရှားခဲ့တဲ့လေဒီဆရာတော်ဘုရားကြီးဘယ်သူပါလိမ့်မလဲလေဒီဆရာတော်ဘုရားလေဒီဆရာတော်ဘုရားကြီးဟာညညမှာဆိုရင်ကျောင်းဝင်းကြီးတဝင်းလုံးကိုတပည့်စည်းလေးရှင်သာရိပုတ္တရာရဲ့ထုံးကိုနှလုံးမူပြီးတော့တောက်ရည်ဦးတွေစီကြိုးတယ်တောက်ရည်ကွက်တွေစီကြိုးတယ်တောက်ရည်ဦးတွေဖြစ်ညညမှာတန်ဃာတော်တွေသုံးဆွဲထားတယ်အဲ့ဒီမှာကုရီတွေကနုဒန်တွေကနုဒန်တွေစီကြိုးနောက်ပြီးတော့တန်တဲ့ရည်ဦးတွေဖြစ်ကုရီတွေတန်ရှင်း အမြဲတမ်းလုပ်တာအမြဲတမ်းလုပ်တယ်ဘုန်းကြီးတို့ဒီမှာသာသနာမှာတကယ်ကိုအထင်ရှားဆုံးဖြစ်တယ်ဘုန်းကြီးတို့ရဲ့မျက်မှောက်ခင်မှာလက်ဒီဆရာတော်ဘုရားကြီးဒီလိုလုပ်တာပါအဲ့ဒီဒီလိုလုပ်ရတာကိုတချို့ကအောက်တန်းကြတယ်ဆိုပြီးအဲ့ဒါမျိုးကိုမလုပ်ဘူးအဲ့လိုလုပ်တဲ့ပုဂ္ဂိုလ်ကိုလည်းပဲသိပြီးတော့မရောနှောခြင်းညာတကယ်တော့တကယ်မြင့်မြတ်တဲ့စိတ်ထားရှိတဲ့ပုဂ္ဂိုလ်တွေလုပ်တာပါဒီလိုတွေဒါကြောင့်ခုလည်းပဲသာသနာဝင်ရောက်လာတယ်ဆိုရင်အဲ့ဒါတွေကိုသေနာသနာဝတ်တွေကိုမပြစ်စီရအောင်အကျင့်ဝတ်တွေကိုလုပ်အောင် အဲ့ဒီမှာရှင်သာရိပုတ္တရာကဒါရင်ပြုလုပ်နေတဲ့အတွက်ဆုံးခံနောက်ကျနောက်ကျတော့မှတပါးလည်းဆုံးခံထွက်တော့လမ်းရိုးကမတော်ဘူးဖြန်လန်းကသွားအဲ့ဒီမှာတာမဏေလေးကလည်းသူတပါးလည်းကြောင်းမှာမနေရချင်တော့တပည့်တော်လည်းဆုံးခံလိုက်မယ်ဆိုပြီးလိုက်တယ်လိုက်တော့ပြီးတော့လမ်းကြတော့ဟိုးလေသမားတွေဟိုတခင်းဆိုင်နေတဲ့ပုဂ္ဂိုလ်တွေအဲ့ဒီပုဂ္ဂိုလ်တွေကပေါင်းဆွနေကြတယ်အဲ့မှာတစ်ပင်လေးတွေပုံမှာရေရအောင်ညောင်းလေးတွေတွေ့ပြီးရေပေးကြတယ်အဲ့ဒါလေးကြည့်ပြီးဘာလုပ်တာလဲမေးတယ်ကလေးဆိုတော့စကားနဲ့တက်တက်နဲ့မေးတယ် ဒေသရေဗုဒ္ဓမထေရကြီးကဖြေတယ်။ဩဒါဒီသူ့ရဲ့လက်ပင်လေးတွေကိုရေရှင်းသားမှုအတွက်ဒီမှာရေလေးတွေမှာတွေ့ပြီးတော့ပြေးတာ။ဩဒီရေတွေကိုလိုချင်တဲ့နေရာကိုဒီလိုယူလို့ရတာရတာပေါ့ကွယ်။ဒါသက်ရှိတာတက်မဲ့လားတက်မဲ့အရာဝတ္ထုတွေပါလို့ပြောတော့တက်မဲ့အရာဝတ္ထုတွေတောင်မှသူ့နေရာကနေပြီးကိုလိုချင်လိုချင်တဲ့နေရာကိုရောက်အောင်ပြုလုပ်လို့ရသေးရင်ငါစိတ်ပြီးကငါဘာလို့မထင်သေးနေရမှာလဲ။ကိုထားတဲ့နေရာနေအောင်နေကိုနေရာ အဲ့ဒီလိုနဲ့ရှေ့ဆက်သွားတော့ဟိုမြားသမားတွေလေးသမားတွေတစည်းသမားတွေဒါတွေတွေ့ရတော့လေဟိုမှာအကောက်ကိုအဖြောက်အဖြောက်ကိုအကောက်လုပ်နေကြတယ်ပူလေးပေးပြီးတော့အဲ့ဒါတွေကိုလည်းမေးတယ်မေးပြီးတဲ့ခါကျတော့မှကိုရင်လေးကဆုံးတာမလိုက်ချင်တော့ရှင်များတပည့်တော်အကြောင်းပြန်တော့မယ်ဘာဖြစ်လို့လဲတပည့်တော်အကြောင်းပြန်တရားထုတ်ချင်တယ်ကဲကဲကဲပြန်တော့ပြန်တော့ဆိုပြန်တော့လိုက်ဒီမှာဒီလမ်းမှာတွေ့ရတာတွေကိုကြည့်ပြီးတော့ပညာယူလိုက်တယ် အဲ့ဒီမှာသက်မဲ့အရာဝတ္ထုတွေတော့မှလိုချင်တဲ့ပုံစံကိုလိုလိုသလိုဖြစ်အောင်လုပ်နိုင်ရင်ငါစိတ်ကလေးကိုငါဘာလို့တည်ငြိမ်အောင်ထိနေရမှာလဲဘုန်းကြီးတို့ယောဂီများတတိမူကြပါမြင်တာလေးတွေကနေပညာယူလို့မရဘူးလားရပါဘူးကြားတာလေးတွေကနေပညာယူလို့မရဘူးလားရပါဘူးရရဲ့တော့အခုမိမိတို့အမြင်ရှိတယ်ဒီမှာသူ့တောင်တယ်လို့ရှုမှတ်နေတယ်ဒီလောက်သေးစိတ်ရှုမှတ်နေငါလည်းရှုမှတ်နေ သူတောင်ဒီလောက်ကိရိယာကိုခံခံထားထိုင်နေငါလည်းထင်နေရအဲ့ဒီလိုပညာယူပြီးကြိုးစားပါကြိုးစားရင်မအောင်မြင်လားဆိုတာရှိပါမလားမရှိပါဘူးဝိရိယဝတ္တောကိဉ္နာမကမ္မနာသိစတိဝိရိယရှိတဲ့ပုဂ္ဂိုလ်အောင်မြင်တယ်ဆန္ဒဝတ္တောကိဉ္နာမကမ္မနာသိစတိတကယ်တာဖြစ်ခြင်းနဲ့ဆန္ဒရှိရင်တကယ်အောင်မြင်တယ်ကြိုးစားပါအဲ့ဒီမှာကိုကွင်းတောင်ကြီးကပြန်သွားတယ်ကိုယ်စိတ်လေးကိုဘုံကညင်အောင်ထိမ့်မယ်ဆိုပြန်သွားပြန်သွားပြီးကြောင်းရောက်တော့တပိတ်လေးသူ့နေရာသူတာခြေောင်းလေးစီးပြီးတက်ပြီးတော့ အဲ့ဒီမှာထိုင်ပြီးတော့ရှုမှအာထုတ်တာအဲ့ဒီမှာမရမချင်းကြိုးစားအာထုတ်တာကြိုးစားအာထုတ်ရင်းနဲ့ပဲဘေးကအတန်ပလန်နေရှိနေရင်တမာရီပြည့်တယ်အတန်ရှိရင်တမာရီပါဖြစ်တယ်ပြည့်တယ်တမာရီထူတော်လို့ရပါမလားမရဘူးမရဘူးအဲ့တော့အတန်နေတိတ်ဆိတ်အောင်ဘသူလာဆောင်လဲဆိုတရားမင်းကိုယ်တိုင်လာဆောင်ရှောက်ပေးတယ်အဲ့ဒီနမ်းမှာနှစ်တောင်ကလာမခံလေနတလေမတက်ရငြိမ်နေရတယ် တရွတ်တွေတရွတ်တွေရင်တခါလေလေတိုက်တော့ခတ်တော့ခတ်တဲ့အတန်ကြီးချမ်းမှာဆိုလို့ထိခတ်တဲ့အတန်နောက်ပြီးတော့ငှက်တွေလာရင်ပြန်တဲ့အတန်ကြီးငှက်တွေရဲ့ဆူညံတဲ့အတန်ကြီးချမ်းမှာဆိုလို့ဘယ်ကမှမလားအဲ့ဒီမှာကောင်းဝန်းကျင်တစ်ခုလုံးတိတ်ဆိတ်ပြီးတော့နေအောင်တရားမင်းကိုယ်လည်းဆောက်ရှောက်ပြီးဒီနေ့တိတ်ဆိတ်နေတဲ့အခါတမာတိထူတော်မယ်အဲ့ဒီမှာထူတော်တော့အာယုမစိတ်မြဲပြီးတော့စောစောကပြောတဲ့အတိုင်းယုံနာတဘာဝတွေမြင်ပြီးတော့အစဉ်အစဉ်ဝိပဿနာဉာဏ်တွေတက်သွားတာအနတ္တဝိပဿနာဉာဏ်တွေတက်တဲ့အခါကျတော့ အဲ့ဒီမှာတခါညာအနေပြည့်စုံတဲ့ဂါရိယမညာပူညာနဲ့သောတာပန်ဖြစ်ဆက်လက်ပြီးရှုသဂရဂံမညာပူညာတဲ့သဂရဂံဖြစ်ဆက်လက်ပြီးရှုအနာဂံမညာပူညာတဲ့အနာဂံဖြစ်အဲ့ဒီအချိန်မှာမြတ်စွာဘုရားရဲ့အကြောင်းကိုရောက်ပြီးဆွန်းတောင်းဖုံးပေးပြီးဟောရှင်သာရိပုတ္တရာမထေရမြတ်ခုမှဆုံးလိုက်ရင်ပြန်လာတယ်အဲ့ဒီမှာကိုရင်လေးတော့ဆာနေတော့မှာပဲဆိုခတ်တုတ်တုပြန်လာအဲ့ဒီခတ်တုတ်တုပြန်လာတော့ရှင်သာရိပုတ္တရာပြန်လာပြီဆိုရင် တပည့်ဖြစ်တဲ့ပုဂ္ဂိုလ်ကငါတရားအားထုတ်နေတာပဲဆိုပြီးဒီလိုခံစားနေလို့မရဘူးဆရာလာရင်ဘုန်းကြီးတို့တပည့်ကျင့်ဖို့ဆိုတာမရှိဘူးလားရှိပါပါလာမှုကြိုစီဆရာလာရင်တပည့်ကကြိုရတယ်ကြိုဆိုရတယ်တပည့်ကိုယူရတယ်ခြေတော်ကိုဆေးပေးရတယ်ဒါတပည့်ရဲ့ဝတရားအဲ့တော့ဒီမှာဝတရားရှိတဲ့အတိုင်းကွင်လေးကထပြီးတော့ကြိုဆိုရမယ်တပည့်ယူရမယ်ခြေတော်ဆေးကြောပေးရမယ်ဒီမှာအမှတ်ပြတ်တော့မယ် तू အထက်ညာကြံလေးတွေအထက်တမညာအဲ့ဒါလေတရားမင်းကလည်းရှင်သာရိပုတ္တရာမတန်းနိုင်လို့တရားမင်းကပြန်သွားတယ်အဲ့ဒီမှာမြတ်စွာဘုရားဉာဏ်တော်လေးကြည့်လိုက်တဲ့အခါကျကိုရင်လေးအနာဂတ်ဖြစ်နေတယ်ဆက်အထုတ်ရင်သူယဟန္တာဖြစ်နိုင်သလားကြည့်တော့ဖြစ်နိုင်တယ်အဲ့ဒီမှာဖြစ်နိုင်တယ်ဆိုတာကိုမြင်တော့မြတ်စွာဘုရားကိုတော်တိုင်းရှင်သာရိပုတ္တရာလာတဲ့လမ်းကနေပြီးတော့စောင့်ပြီးဈဉ္ညာလျှောက်အဲ့ဒီမှာဈဉ္ညာလျှောက်နေတဲ့အချိန်ကျတော့မှရှင်သာရိပုတ္တရာလည်းခတ်တုတ်တုလာကနေမြတ်စွာဘုရားလည်းမြင်လိုက်ရော သူ့ရဲ့ခြေလမ်းလေးကိုတုံပြီးတော့ဖြည်းဖြည်းချင်းလာတယ်။အဲ့ဒီမှာမြတ်စွာဘုရားကမေခွန်လေးခွန်မေးတယ်။မေခွန်လေးချက်မေးနေတာကိုမေခွန်နေကိုလည်းဟိုလေးကပဏိတတာမေကျောင်းလေးကကြားတယ်။ရှင်သာရိပုတ္တရာမထေရနဲ့ဖြေတဲ့အဖြေလေးပဲဝင်လေးကြားနေတယ်။အဲ့ဒီမြတ်စွာဘုရားမေးလိုက်တဲ့အမေးလေးချက်ရှင်သာရိပုတ္တရာဖြေလိုက်တဲ့အဖြေလေးချက်ကိုနာကြားပြီးတော့ခန္ဓာဉာဏ်တွေးပြီးနှလုံးသွင်းရှုမှတ်တယ်။အဲ့ဒီမြတ်စွာဘုရားရဲ့အမေး ရှင်သာရိပုတ္တရာရဲ့အဖြေလေးပြီးရောခိနေတာအလောကိုပဲရဟန်းဖြစ်သွားတယ်။အဲဒီကြတော့မှမြတ်စွာဘုရားသူ့နေရာသူပြန်ကြွသွားတယ်။အဲဒီမှာဒီကိုရင်သာမဏေလေးကတထိုင်နဲ့အတွင်းနဲ့တခါနဲ့တရားတွေကိုကြိုးကြိုးစားစားအထုတ်လိုက်တဲ့အခါကျတော့သောတာပန်တဂရဂံအနာဂံကနေပြီးတော့နောက်ဆုံးယဟန္တာတိအောင်မဖြစ်ဘူးလား။ဖြစ်တော့ပါရရဲ့လားထိုင်ရဲ့လားထိုင်ရဲ့ပါဆွဲကောင်းကောင်းနဲ့ကြိုးစားရင်တရားရနိုင်သလားမရနိုင်ဘူးလားရနိုင်ပါဘူးဒါကြောင့်မို့ဘုန်းကြီးတို့ ထိုင်တဲ့ဣရိယာပုနဲ့ရှုမှတ်တဲ့ခံပါလေးပဲဝေဒနာလေးတစ်ခုပေါ်လာတာလေးကိုအကြောင်းပြုပြီးတော့ငါတော့ထားတော့မယ်ဆိုပြီးတော့ဣရိယာပုကိုမဖြတ်လိုက်ပါနဲ့နည်းနည်းလေးဇွဲလေးနဲ့ဝိရိယလေးတိုးပြီးကြိုးစားကြည့်ပါဝိရိယလေးတိုးတိုးပြီးကြိုးစားကြည့်ပါဒီတစ်ထိုင်မှာငါနှစ်ကြိမ်ဣရိယာပုပြင်ရတယ်ဆိုရင်နောက်တစ်နောက်တစ်ထိုင်မှာတစ်ကြိမ်နဲ့ငါပြင်မယ်နောက်တစ်ထိုင်မှာငါလုံးဝမပြင်မဲနဲ့ငါတိုင်းအထုတ်မယ် ဖြစ်နိုင်ရင်မိမိခန္ဓာကိုယ်ကိုမြတ်စွာဘုရားတဏှာကြီးလူတမ်းမယ်ဘဏ္ဍာကြီးလူတမ်းမယ်နိတဏှာကြီးအတွင်းမှာတော့တပြည့်တော်မလှုပ်ပါမကုပ်ပါမရှိပါမပြောင်းပါဒီခန္ဓာမြတ်စွာဘုရားလူပြီးပြီဖြစ်တယ်လို့မြတ်စွာဘုရားခန္ဓာတကယ်လို့ဝေဒနာပေါ်လာရင်လေမိမိခန္ဓာမဟုတ်တဲ့အတွက်မရှိနဲ့မြတ်စွာဘုရားကိုလူတမ်းတာပြီအဲ့ဒီလိုကိုကိုယ့်အကူလူပြီးတော့ ဇွဲလေးနဲ့ကြိုးစားကြည့်လားကြိုးစားကြည့်ရင်တဏှာကြီးဆိုတာလည်းပဲမအောင်မြင်နိုင်ဘူးလားမအောင်မြင်နိုင်ဘူးအဲ့လိုနီးလေးနဲ့ကြိုးစားကြိုးစားသွားရင်အခုကိုရင်ပဏိတသာမဏေလေးကဲ့သို့ပါရမီလူရှိမယ်ဆိုရင်တထိုင်အတွင်းနဲ့ပဲသောတာပန်မဖြစ်နိုင်ဘူးလားဖြစ်နိုင်ပါဘူးတဂရကအနာကယဟန္တာတိအောင်မဖြစ်နိုင်ဘူးလားဖြစ်နိုင်ပါဘူးဒါကြောင့်ဘုန်းကြီးတို့ယောဂီများထိုင်နေဣရိယာပုလေးနဲ့လည်းပဲမိမိကိုယ်ကိုမိမိ အမြဲတမ်းအရှုံးပေးတဲ့အလေးအကျင့်တွေကိုရှောင်လိုက်ပါကိုကိုကိုတဏှာကြီးဆိုတာကိုအနိုင်ရအောင်ကြိုးစားမယ်အောင်မြင်အောင်ကြိုးစားမယ်ဆိုတဲ့ဇွဲလေးနဲ့ကြိုးစားပေးပါနောက်တစ်ခါနံပါတ်၄ကပယံနောဝါပယံနောမိဒီပဇာနာတိလျှောင်းတဲ့ဣရိယာပုအဲဣရိယာပုလေလျှောင်းတဲ့ဣရိယာပုအခုဘုန်းကြီးတို့ယောဂီများကိုဘုန်းကြီးပြောနေတာ ကျင့်စဉ်တွေပြောနေတာနော်။ဘာတွေပြောနေတာလဲ။ကျင့်စဉ်တွေပြောနေတာ။တတိပဌာန်ရဲ့အလယ်ပိုင်းမှာမြတ်စွာဘုရားဟောတာဘာကိုဟောတာလဲ။ကျင့်စဉ်။ဒီဒါကြောင့်မို့ဒီကျင့်စဉ်မှမကျင့်မဲနဲ့အစပိုင်းနဲ့အဆုံးပိုင်းဖြစ်တဲ့အကျိုးတရားကိုရနိုင်ပါမလား။မရနိုင်ဘူး။မရနိုင်ဘူး။ဒါကြောင့်မို့ကျင့်စဉ်ကိုဘုန်းကြီးတို့ယောဂီများဒီဆယ်ရက်တာကာလအတွင်းကိုပိုင်ပိုင်နိုင်နိုင်ကျင့်တတ်ပွားများတတ်အောင်ဘုန်းကြီးသင်ပေးနေတာ။နော်။အေး ဒါမှမဟုတ်ဆိုဘုန်းကြီးကဘောင်းတာပင်တာလေးမှရဲဆိုတာပြီးတာပဲဟုတ်တယ်မလားဟုတ်ပါဘူးဒါပေမဲ့လို့ဘုန်းကြီးမဟုတ်ပြည့်ပြည့်စုံစုံနဲ့မဟာစီနီးကြကြဒါပေမဲ့ဒီလောက်မေးနေဣရိယာပုဒီပါရှိုံနဲ့မဟာစီနီးကြပြီလားမကြသေးဘူးတန်စင်ပိုင်းဆိုတာရှိသေးတယ်တန်စင်ပိုင်းဆိုတာအသေးစိတ်အမူအရာတွေကိုရှုတာဘာတွေကိုရှုတာလဲအသေးစိတ်အမူအရာဒီဘုန်းကြီးတို့ဒီ၁၀ရက်လောက်ပဲဘုန်းကြီးအဲ့လိုခိုင်းနေရင် အခုဒီမှာနေကြတဲ့ပုဂ္ဂိုလ်တွေကလည်းအထုကြတဲ့ပုဂ္ဂိုလ်တွေကတတိပဲဟိုလေဘုန်းကြီးကအသေးစိတ်တွေမှခံရင်ချက်ချင်းကျိုးပြီးတော့မှဆိုပါတယ်ဒီကပြန်လာတခါတည်းမာရွှေ့ပြီးကျိုးဖြစ်ကုန်မှာဆိုပါတယ်ဒါကြောင့်ဘုန်းကြီးအဲ့ဒါကြီးအောင်မခံဘူးအဲ့တော့ဒီဣရိယာပု၄ပါးလေးကိုဒီမှာရှုမှတ်ပုံလေးရှုတတ်သွားအဲ့တော့လျောင်းတဲ့ဣရိယာပုနဲ့မြတ်စွာဘုရားကြည်စမ်းတော့ဣရိယာပုလဲလျောင်းတဲ့အချိန်လေးတောင်မှ ရှုမှတ်ဖို့ညွှန်ကြားပေးတယ်ဒါပေမဲ့မြတ်စွာဘုရားညွှန်ကြားတာကဒီမိမိရဲ့လှုပ်ရှားတဲ့အမှုရာတိုင်းကိုရှုမှတ်ဖို့ညွှန်ကြားတာဒါပေမဲ့ဘုန်းကြီးတို့ဒီမှာယောဂီတွေကတချို့ယောဂီတွေကဒီလိုတော့အေးရင်လည်းရှုမှတ်ပါတယ်ဘယ်ချိန်ရှုလို့ဆိုတော့ကောင်းမှုပဲခြုံပြီးရောကောင်းတယ်ဒီလိုအဲ့ဒီကြောင့်ကောင်းတယ်ပြီးလည်းရှုနေတယ်တကယ်တမ်းကျတော့အေးရဝင်တာကစပြီးပြင်တာဆင်တာအကုန်လုံးမရှုရဘူးလားရှုရပါတယ် အဲ့လိုရှုပုံလေးကိုလေအိတ်တာအိတ်တဲ့ခံမှာကြတော့ဘုန်းကြီးတို့ပက်လက်အနေထားမျိုးလေးနဲ့အိတ်တဲ့ပုဂ္ဂိုလ်ဆိုရင်ဖောင်းမှုပိန်မှုလေးကိုရှုတာပုံပြီးထင်ရှားတယ်။ဘာကိုရှုတာထင်ရှားလဲ။ဖောင်းမှုပိန်မှု။တကယ်လို့ဒီလိုမဟုတ်ဘူးဆိုရင်စောင်းရဲ့အိတ်တဲ့ပုဂ္ဂိုလ်ဆိုရင်စောင်းရဲ့ကလေးအဲ့ဒီကြတော့အိတ်တဲ့ထိတယ်။ဘယ်လိုရှုမလဲ။အိတ်တဲ့အိတ်တဲ့ထိတယ်လို့ရှုရအောင်။အိတ်တဲ့ဆိုတာခန္ဓာကိုယ်ကြီးကပိလာကန့်လာဆန့်ဆန့်ကြီးဖြစ်နေတာကြီးကိုအာယုပြုပြီးအိတ်တဲ့။ ကျန်းနဲ့ခေါင်းနဲ့သို့မဟုတ်ခေါင်းနဲ့ခေါင်းနဲ့ထိတဲ့နေရာလေးကိုဖြစ်စီလက်ပြင်နဲ့ကျန်းနဲ့ထိတဲ့နေရာကိုဖြစ်စီခါးစစ်ရိုးနဲ့ကျန်းနဲ့ထိတဲ့နေရာကိုဖြစ်စီသို့မဟုတ်ဟိုဘက်ကခြေတော့ခြေမျက်စိစသည်ကျန်းနဲ့ထိတဲ့နေရာဖြစ်စီတနေရာလေးကိုစိုက်အထင်ရှားဆုံးနေရာလေးကိုစိုက်ပြီးထိတယ်ဒိတ်တယ်ထိတယ်ဣတယ်ထိတယ်ဒီလိုရှိပါရှုတဲ့အခါမှာလည်းပဲအဲ့လိုစောင်းရဲ့မြတ်စွာဘုရားကတော့တရားအားထုတ်တဲ့ပုဂ္ဂိုလ်သူတော်စင်သူတော်ကောင်းတို့ရဲ့ ဒိဋ္ဌိနေရဘယ်လိုအိပ်မလဲဆိုတော့ရတ္တိယမျက်စိမှယာမဒိဋ္ဌိနေနပတ္တိနတိယတေယကပိတိပါရိပါရံဣဇာရာယတတောတမ္မစာနောဥဋ္ဌာဏတင်ညာမနတိကရိတဝါမြတ်စွာဘုရားကအိမ်နီးပါတင်ပေးလိုက်တယ်။ဘာနီးပါတင်တာလဲ။အိမ်နီးပါတင်တာ။မြတ်စွာဘုရားယောဂီသူတော်စင်တွေကိုအိမ်နီးပါတင်ပေးလိုက်တာ။အဲဒီမှာသူတော်စင်သူတော်ကောင်းတွေရဲ့အိမ်ကြီးဟာလက်ရနံတောင်းကိုစောင့်ပိတာတယ် ဘယ်လိုကြည့်ရတာလဲလက်ရတာဘယ်ဘက်ကိုစောင်းမှလားညာဘက်ကိုစောင်းမှလားညာဘက်ကိုစောင်းဒီညာဘက်ကိုစောင်းညာဘက်ကိုစောင်းပြီးတော့တဲ့ဒီညာခြေလေးညာခြေလေးကဒူးလေးပေါ့လေခက်ကွေးကွေးလေးအဲ့ဒီခက်ကွေးကွေးလေးပေါ်မှာတဲ့ဘဲခြေကအနည်းငယ်လွန်ပြီးကွေးတာညာခြေဘဲခြေထပ်ပြီးတော့မကွေးနဲ့ထပ်ကွေးလို့ရှိရင်ခြေမျက်စိချင်းဒူးချင်းထပ်နေတဲ့အတွက် မကြခင်ဝေဒနာပေါ်တဲ့အတွက်အင်းကြီးပြောပဲနေနေမယ်ဒါကြောင့်ညာခြေရဲ့ရှေ့ကိုအနည်းငယ်ဘယ်ခြေလေးလုံပြီးတော့ကိုွေးပါအဲ့လိုကိုွေးပြီးတော့ဟောလက်ကလေးကိုတော့မြင့်မြင့်ဒီမှာလက်မောင်းလေးကဒီမှာရင်ဘတ်ပေါ်ရင်ဘတ်ပေါ်မှာဝမ်းမိုက်ပေါ်မှာချပြီးတော့အိပ်ပါလက်ရနံတောင်းလေးစောင့်ပြီးတယ်အဲ့တော့လေပဲဒီတိုင်းတနေ့လုံးမနာနာရှုမှတ်ခဲ့ရတာမို့ဒီတိုင်းအေးရမှာလားဆိုတော့မဟုတ်ဘူးတဲ့တတော်တမ္ပစံနောတဲ့ တတော်အမှန်ရသည်ဖြစ်ပြီးတမ္ပဇံတော်မှန်စွာပြားဖြင့်သိပြီးတော့ဥဋ္ဌာဏပညာနဲ့နာမည်ငါစောစောထားမယ်ဆိုတဲ့အမှတ်ပညာလေးထားပြီးတော့ရှုမှတ်မှုလေးနဲ့အေးတဲ့လက်ရနာတော်ဆောင်ပြီးတော့ဘယ်လိုအေးရမှာလဲလဲရှုမှတ်မှုလေးနဲ့အေးရမှာအဲ့ဒီမှာအိဋ္ဌကံမှာတက်လက်ပြီးအိဋ္ဌတဲ့ဆိုရင်ဖောင်းတာပညာလေးရှုရင်စောင်းရကလေးဆိုရင်အိဋ္ဌထိတယ်လို့ရှုမှတ်အေးဘုန်းကြီးတို့ဒီမှာ လဲလျောင်းစဉ်လေးမှာတရားရသွားပုံလေးကိုဘုန်းကြီးပုံစံလေးထုတ်ပြရင်ညီတော်အာနန္ဒာဘယ်သူပါလိမ့်မလဲညီတော်အာနန္ဒာမြတ်စွာဘုရားရှင်ရဲ့အလုတ်ကျွေးဘသူအလုတ်ကျွေးလဲမြတ်စွာဘုရားရှင်ရဲ့အလုတ်ကျွေးပြုစုဟာအလုတ်ကျွေးပြုစုရတဲ့ပုဂ္ဂိုလ်ဆိုတာမြတ်စွာဘုရားအနည်းငါးကဘယ်မှခွာလို့မရဘူးဘယ်မှခွာလို့မရဘူးမြတ်စွာဘုရားအလိုရှိတဲ့အချိန်အလိုရှိတဲ့အခါမှာကိုရှိနေရမယ် အဲ့လိုရှိနေဖို့အတွက်မလန့်မကန်းအနည်းနည်းဒီလိုနေရဒီညောအနန္တဘလောက်ထိအောင်သူမြတ်စွာဘုရားပေါ်မှာပြုစုတဲ့နေရာမှာပစ္ဆတမနာဥပဒကပိတလည်းဆိုရင်ညင်300ရံမှာပထမရံမှာတစ်ခေါက်မြတ်စွာဘုရားတန်သွားတယ်မြတ်စွာဘုရားတရင်သုံးတဲ့ကန္နကုတီတက်ကိုပတ်သွားတယ်တကယ်လို့မြန်ညီဝါလိမှာအာနန္ဒာလို့ခေါ်လိုက်ရင်ကြားအောင်မြတ်စွာဘုရားတန်သွားအောင် နင်းလေရာချိန်မှာလည်းတစ်ခေါက်သွားတယ်ပတ်တယ်ကြောင်းမိုးတောင်ရာချိန်မှာလည်းတစ်ခေါက်ပတ်တယ်ဝိရိယကောင်းလိုက်တာဘုန်းကြီးတို့ကြားတာကြားသိတာသိတာဘုန်းကြီးကျေးဇူးရှင်မာသီဆရာတော်ဘုရားကြီးရဲ့လှုပ်ကြွေးဖြစ်နေလှုပ်ကြွေးရတယ်ညဆိုတော့ကိုကအေးအေးနေလို့မနဲ့တရားထိုင်နေတော့မနေတာကျေးဇူးရှင်ဆရာတော်ဘုရားကြီးကဘုန်းကြီးကိုခုလိုဒီဘကပြန်လာတဲ့အခါ တရားကုန်းတွေကနာရီလေးတွေလှူလိုက်တယ်အလံနာပါတဲ့နာရီလေးကိုဘုန်းကြီးကရောသင်းတယ်ညာဣတိကအဲ့ဒီလမ်းလေးပေးဣတိဓမ္မဖရာဘုန်းကြီးမနေ့ကို3နာရီအလံလေးပေးထားအဲ့ဒီအလံလေးပေးထားတယ်3နာရီထိုးတယ်ဒီအလံကြီးတွေဘုန်းကြီးမနိုးလုံးဝမနိုးနောက်ပြီးတော့ဒီအချက်ပေးအုံမောင်းခောက်တဲ့ဟာလည်းပဲ တကယ်တော့ဘုန်းကြီးကောင်းရင်မကောက်တာဒီတရိတ်တန်လို့နှိုးတဲ့နေရာခောက်တာဘုန်းကြီးကောင်းရင်ကခောက်တာဘုန်းကြီးမနှိုးဘူးဒါငယ်တဲ့ဘဝဟာကြည်စားငယ်တဲ့ဘဝဆိုတာခေါင်းချလိုက်ရင်အိပ်ပြောအိပ်ပြောရင်မနှိုးတော့နှစ်နှစ်ချက်အိပ်ပြောတော့ဒါမှမဟုတ်ဘုန်းကြီးခုချိန်မှဆိုရင်လည်းကြောင်းမှာဦးစင်းနေပါလေဒီလိုတစ်ခါတည်းဖြစ်တာဘုန်းကြီးခွင့်ပြုပါလေဟောငါငယ်စဉ်လုံးကလည်းဒီလိုပဲအိမ်မောကြသွားတယ်လည်းဘာမှမသိနောက်ဆရာတော်ဘုရားကြီးကနောက်တစ်ခါတစ်ခါနာရီတစ်လုံးရတယ်နာရီတစ်လုံးပြီးတယ်ဒီလိုပဲ ဒါလည်းဘုရားဝတ်တဲ့ချိန်ကျရင်ဘုန်းကြီးမှာကပြောမှာဘလုံးကောင်းပြည့်ရပြည့်ရရင်ဟိုမှာဆရာတော်ရဲ့တရားထိုင်နေဘုန်းကြီးနောက်ကျအသာလေးနောက်ကတက်နောက်ကတက်လည်းဆရာတော်ရဲ့သိတာပေါ့တတိယမျက်ရှိနေဆိုတော့သိတာနောက်ကျတော့ဆရာတော်ရဲ့တရားထုတ်တဲ့ခါကျတော့ဥစဉ်တဲ့တရားတက်တာနောက်ကျလိုက်တာဓမ္မဘုရားနာယီအလံပေးထားရလား နှလုံးသွင်းပြီးပါတယ်ကျေးဇူးနိုးကိုမနိုးတာပါဒီနှလုံးသွင်းပြီးတယ်ပါလေဆရာနိုးကိုမနိုးတာခေါင်းဟိုဘက်ဒီဘက်ချပြီးကြတာပဲမနိုးဘူးအဲ့လိုအဲ့တော့ဒီမှာညေရောအနန္တကိုအားချလိုက်တာလို့ညေရောအနန္တကခရညင်းတရားပထမယမနဲ့တပတ်မြတ်စွာဘုရားပြင်းသုံးရတဏ္ဍာကုရိတကူသွားလျှောက်တယ်အဲဒုတိယယမနဲ့ညနေယမနဲ့သွားတယ်မိုးတော်ယမနဲ့သွားတယ်အဲ့လောက်ကိုမြတ်စွာဘုရားရဲ့ အတွက်ပြုစုလုပ်ကြွေးဖို့တွေကြီးအာယုံဆိုင်နေတော့သူတရားအထုတ်ချိန်ညာရသေးလားမရပါဘူးဘုရားရှာတော့အဲ့ဒီမှာတရားအထုတ်ချိန်ညာရှာတော့သူကစတော့ကသောတပန်အရိယာပုဂ္ဂိုလ်လေးပဲတရားကနေပြီးတော့ထင်ညာနေမတက်တော့ဒါနဲ့ညာနောက်ဆုံးမြတ်စွာဘုရားပြိဋိဘံဆန္ဒကြီးမှာကြာတော့မှာမြတ်စွာဘုရားတစ်ခါအနိနာကနေပြီးတော့သင်္ကန်းကောင်းမှုချုပ်ပြီးငိုးလာ အဲ့ဒီအချိန်မှာမြတ်စွာဘုရားကနှစ်သိမ့်တယ်။ဘာသူကဘာလို့ငိုလဲဆိုတော့ငိုတာတွေကလည်းဘုန်းကြီးတို့ခုခေတ်မှာပြောပြောပြီးငိုတယ်လို့ငိုတာ။မြတ်စွာဘုရားမရှိတော့လို့ရှင်ရင်စေတော်ကြောင့်တိုက်တော့ဒီလူတွေမလာတော့ဘူး၆ခန်းကုန်တော့မှာပါဖေရ။သူကအဲ့ဒီဟာကြီးပြောပြီးတော့ငိုတာ။ငိုတဲ့ခါကျတော့မြတ်စွာဘုရားညီဝါလိမှာအာနန္ဒာတဲ့သင်္ဘာမမပူနဲ့။ တာဝေဇနိယလေးဌာနဆိုတဲ့မြတ်စွာဘုရားပွင့်တော်မူတဲ့နေရာမြတ်စွာဘုရားဓမ္မစကြာတရားဟောတဲ့နေရာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးဖွားတော်မူတဲ့နေရာမြတ်စွာဘုရားပြိဋိဘံဆံတော်မူတဲ့နေရာဒီလေးဌာနကိုဘုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တွေကလာပြီးတော့ကြီးညိုဖူးမြော်ကြလိမ့်မယ်အဲ့ဒီအခါမှာတန်ဝေကဉာဏ်နေဖြစ်ကြလိမ့်မယ်အဲ့ဒီတန်ဝေကဉာဏ်နေဖြစ်ကြတဲ့ပုဂ္ဂိုလ်တွေဟာပယ်လေးပါးကလွတ်ကြလိမ့်မယ် ။ဘာညာဖြစ်တဲ့ပုဂ္ဂိုလ်တွေ။အာဝေကညာတွေပါဗျာ။အခုခွန်ကြီးတို့ဘုရားဘူးဘုရားဘူးနဲ့တန်ဝေကမဖြစ်ပဲနဲ့ဟိုဟာဝယ်မယ်တရားဝယ်မယ်ကရမ်းပစ္စည်းဒါပဲစိတ်ကူးသွားနေရတယ်။အမေဒီလိုကဘုရားဘူးဘယ်နှခေါင်းရှိပြီ။အဲ့ဒီဟာလေသူတို့ကပြောပြောနေကြတယ်။ဒါပေမဲ့လို့တကယ်တမ်းတန်ဝေကယူခဲ့သလားဆိုတော့ဒီနေရာဘုရားဘုရားပွင့်တော်မူတဲ့နေရာအခုမြတ်စွာဘုရားရှင်ကမရှိတော့ပါလား တတိမလို့လေဒီလိုပဲသွားရမှာပါလားဆိုတဲ့တန်ဝေကယူရမှာအဲ့ဒီတန်ဝေကဉာဏ်ကြီးပေါ်နေတဲ့ပုံကိုယ်တွေကိုအပင်မလားဘူးလို့မြတ်စွာဘုရားဟောတာအခုတချို့ကအဲ့ဒီရောက်ခဲ့ပြီးနှစ်ခေါက်တော့ရောက်ခဲ့ပြီးငါတို့အပင်မကြတော့ဘူးဆိုတာတွေရှိသေးတယ်တို့တချို့တကယ်တော့အဲ့ဒီလိုတန်ဝေကဉာဏ်ဖြစ်အောင်ပြုလုပ်ဖို့တန်ဝေကဉာဏ်ယူဖို့မလိုအပ်ဘူးလားလိုအပ်ပါဘူးပြိဋိဘာရောက်တဲ့နေရာပြိဋိဘာဆန်တဲ့နေရာဒီလိုတန်ဝေကဉာဏ်အဲ့ဒါနဲ့မြတ်စွာဘုရားကဒီပေါ်နေမှာအနန္တတဲ့တင်ပါမှမပူနဲ့ ငါဗျာမရှိတဲ့နောက်ပိုင်းမှာသင်ဟာတရားသူရနိုင်လောက်တဲ့ပါရမီရှိတယ်သင်ကြိုးစားအားထုတ်ရင်လို့မြတ်စွာဘုရားကအဲ့ဒီမှာဖြာတိတော်များချမ်းမှတ်ပြီးတော့ပေးတဲ့အခါကျတော့ပေးကြတာလေးရှိတယ်အဲ့ဒီမှာအခုရှင်အနန္တဟာတရားတွေအားထုတ်ပါတယ်ရှင်မကန္တဗမထေရကြီးကလည်းပဲမြတ်စွာဘုရားပြိဋိဘံစံပြီးတော့စံပြီးတဲ့အချိန်မှာဒီမှာယဟန်ကြီးတစ်ပါးကနေပြီးတော့ အခြားပုထုဇဉ်ယဟန်တို့တွေကငိုကြတယ်မြတ်စွာဘုရားပြိဋိဘဆံမိစုတဲ့တရင်စကားကြားတာနဲ့တပြိုင်တည်းတချို့ကမုမှတ်ပြီးလဲကြသွားအဲ့ဒီမှာငိုကြတာဘယ်လိုမှမထိမ့်သိမ့်နိုင်လေဖြစ်တဲ့ခါကျတော့အဲ့ဒီယဟန်ပူကြီးကဘာတော့ပြောတယ်ဆိုတော့ကိုတော်တို့ဘာလို့ငိုနေတာတော့ဒီကျင်ဟာငိုရမယ့်အချိန်မဟုတ်ဘူးပျော်ရမယ့်အချိန်အရှင်ဘုရားကဝမ်းသာရမယ့်အချိန်ပျော်ရမယ့်အချိန်ဒီခေါရမဗုဒ္ဓရှိတော့ ဟိုဟာမလုပ်ရဘူးဒီဟာမလုပ်ရဘူးဟိုလိုမနေနဲ့ဒီလိုမနေနဲ့ဟိုလိုမဆန်းနဲ့ဒီလိုမဆန်းနဲ့လိုက်ချုပ်ချယ်နေတာအခုချုပ်ချယ်မဲ့ပုံကမရှိတော့ဘူးလေကိုလိုလိုပြောရမယ့်အချိန်ဆိုပြီးသူကပြောတာအဲ့ဒါကိုနောက်ကရှင်မကတ္တဗမထေရဒီကိုတော်လည်းမြင်လဲမြင်ကြားလဲကြားတော့ဟောမြတ်စွာဘုရားပြိဋိဘစန္ဒမှာရှစ်ပိုင်းရှိသေးတယ်ဒီလိုပုံကိုယ်တွေရောရှိနေပါလားနောက်ဆုံးမြတ်စွာဘုရားဟောထားတဲ့ဓမ္မတွေကအတ္တမတွေဖြစ်ကုန်နေတယ်ငါတို့ဒါတွေကိုစုစည်းပြီးတော့ သိသိမှဖြစ်မယ်ဆိုပြီးတော့အဲ့ဒီမှာတန်ခါရဏတက်မှာတန်ခါရဏတက်မှာကိုလည်းပဲဘုန်းကြီးတို့ဒီမှာယဟန္တာပုဂ္ဂိုလ်တွေနဲ့တက်မှာဖြစ်တဲ့အတွက်ရှင်အနန္ဒာမပါလို့လည်းမဖြစ်ဘူးရှင်အနန္ဒာသောတာပန်အရာလေးပဲရှိသေးတယ်အဲ့တော့ရှင်အနန္ဒာကိုတရားထုတ်ခိုင်းတာရှင်အနန္ဒာမှာလည်းပြိဋိဘံစံပြီးတာမကြံသေးတဲ့ခါကျတော့ဒကာဒကမတွေက မြတ်စွာဘုရားရဲ့အနိနာကိုဘုရားဖို့ဖို့သွားရင်မြတ်စွာဘုရားအနိနာမှာရှိတဲ့ညီတော်အာနန္ဒာကိုအလုံးမတွေ့ရဘူးလားတွေ့ပါဘူးအလုံးတွေ့နေရတော့အလုံးဖူးတွေ့နေရတော့ညီတော်အာနန္ဒာကိုပဲတတိယတာမြတ်စွာဘုရားကိုတတိယရင်ညီတော်အာနန္ဒာစီသွားကြညီတော်အာနန္ဒာအကြောင်းကိုမြတ်စွာဘုရားအကြောင်းတွေကိုဟိုမှာမေးကြလျှောက်ကြတော့ညီတော်အာနန္ဒာကဖြေပြီးတော့ဖြေသိမ့်ပြီးဟောကြားပေးရတယ်ဲ့လိုဆိုတော့နေပိုင်းမှာတရားအထုတ်ချင်မရဘူးညပိုင်းမှာအထုတ်ချင်ရတော့ညညမှာညီတော်အာနန္ဒာတရားအထုတ်တယ် ဒါပေမဲ့ပါရမီမပြည့်စုံသေးခင်မှာတော့ဘလောက်ပဲတင်ညာလုံးကြိုးစားပြီးမဲ့တရားပညာတို့မရဘူးဖြစ်နေအဲ့ဒါနဲ့တဖြည်းဖြည်းတန်ခါရဏတင်မဲ့ရည်ကြီးကနီးနီးလာရှင်သာရိပုတ္တရှင်မကသဗ္ဗမထေရကြီးကတိုက်တွန်းနေအခြားခြားယဟန္တာမထေရတွေကလည်းပဲညီတော်အနန္ဒာကိုတရားကြိုးစားအထုပ်ကိုတိုက်တွန်းနေညီတော်အနန္ဒာကလည်းကြိုးစားတယ်သို့တော်နေ့အချိန်မှာဒီတက္ကရာမကြီး အပူသောကလေးကိုညှိပေးရတဲ့အတွက်ကြောင့်နေ့ချိန်မှာတရားအထုကြီးမရတော့ညပိုင်းမှာကြိုးစားအထုတယ်အထုပြုပြီးကြိုးစားတာကဈဉ္ညာလျှောက်ပြီးကြိုးစားရင်အထုပြုအထုတာပါတယ်လေဈဉ္ညာဈဉ္ညာဣရိယာပုကိုအထုပြုပြီးကြိုးစားအထုတယ်ထိုင်တဲ့ဣရိယာပုနဲ့လည်းကြိုးစားအထုတယ်သို့တော့ဈဉ္ညာဣရိယာပုကိုအထုပြုကြိုးစားတယ်ဒါပေမဲ့ဘာလို့မပြည့်စုံသေးတော့ဘလို့မှတရားရဲ့အရင်ကြီးတော့မပေါ်ဖြစ်နေ။ဘာကြောင့်လဲဆိုတော့ ဝရိယကြီးနည်းလို့လားဝရိယလွန်နေလို့လားဝရိယလွန်နေလို့လူချင်းနာကြီးဖြစ်ချင်နာကြီးရချင်နာကြီးများနေတဲ့အခါဝရိယလွန်နေဝရိယလွန်တော့တမာရီဖြစ်ကလားမဖြစ်ပါဘူးတမာရီမဖြစ်တော့ဉာဏ်ရောဖြစ်ပါမလားမဖြစ်ပါဘူးမဖြစ်တော့ဖြစ်နေတယ်ခုဘုန်းကြီးတို့ယောဂီများတရားအခုတမာရီမရတာဝရိယဉာဏ်လွန်နေလို့လားမသိဘူးနည်းနည်းလေးရှင်းကြပါဦးဘုန်းကြီးတို့ဟုတ်လား အဲ့တော့အခုဒီမှာရေတော်အနန္ဒာကတော့တကယ်ကိုဝိရိယတွေလုံးနေလို့ရကျင်တော့အားကြည့်နေလို့အဲ့ဒီမှာဝိရိယတွေလုံးပြီးမနာတမ်းကြိုးစားတယ်ညကိုမအိပ်ဘူးဒီလိုကိုကြိုးစားတယ်ဒီလိုနဲ့ဘုန်းကြီးတို့ဒီမှာတန်ခါရနာတင်မဲ့ရက်ကမနေ့ကဆိုတင်တော့မယ်ဒီကနေ့သောတာပန်ရိယာမရှိသေးတယ်ယဟန္တာဖြစ်သေးတယ်အဲ့ဒီမှာအချို့အချို့ပုဂ္ဂိုလ်တွေကလည်းယဟန္တာပုဂ္ဂိုလ်တွေကဩမနေ့ကတော့ပုထုဇဉ်ကိလေသာအညှော်နံတဲ့ ဒီပုဂ္ဂိုလ်တွေနဲ့ငါတို့တဏှာနဲ့တင်ရအောင်ပါပဲသောတာပန်ဆိုတာကိလေသာတွေအာလုံးကင်းပြီလားမကင်းသေးဘူးလားမကင်းသေးဘူးမကင်းသေးဘူးမကင်းသေးတော့ကိလေသာညွန်တဲ့ပုဂ္ဂိုလ်တွေနဲ့သူတို့တဏှာနဲ့တင်ရအောင်ပါဘာကြောင့်လဲဆိုတော့ဒီတဏှာနဲ့တင်ပွဲကြီးမှာညီတော်အာနန္ဒာမပါလို့လည်းမဖြစ်ဘူးဘာကြောင့်လဲမြတ်စွာဘုရားဟောသမျှတရားတွေကညီတော်အာနန္ဒာပဲကုန်သေးတယ်ညီတော်အာနန္ဒာဟာမြတ်စွာဘုရားရဲ့အလုံးအကျွေးဖြစ်ဖို့ရွေးချယ်တဲ့အခါ ညီတော်အာနန္ဒာကိုရွေးချယ်ကြတယ်အလုံးကတိုက်တွန်းကြတယ်အဲ့ဒီမှာညီတော်အာနန္ဒာဟာတောင်းစု၄ပါးပယ်စု၄ပါးဆိုပြီးစု၈ပါးတောင်းတဲ့အထက်မှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဘယ်နေရာသူပဲကြွပြီးတရားဟောဟောဟောပြီးပြန်လာရင်အဲ့ဒီတရားကိုမိမိကိုပြန်ဟောပါမယ်ဆိုရင်မြတ်စွာဘုရားကိုပြုစုပါမယ်ဒီတောင်းစုပါတယ် အဲ့တော့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကတပါးနဲ့ကျွတ်တိုက်တဲ့ပုဂ္ဂိုလ်ရှိလို့တပါးနဲ့အဝေးကြီးမြတ်စွာဘုရားတပါးနဲ့သွားပြီးခေါ်တယ်ညီတော်အာနန္ဒမပောင်းပြန်လာရင်မြတ်စွာဘုရားညီတော်အာနန္ဒကိုငါဘယ်မျိုးကဘယ်ပုဂ္ဂိုလ်ငါဘာတရားဟောခဲ့တယ်သူဘာဖြစ်သွားလဲမြတ်စွာဘုရားညီတော်အာနန္ဒကိုပြန်ပြန်ဟောရတယ်ခိုးတာကမြတရားတွေကိုညီတော်အာနန္ဒာအာလုံးသိသိပြီးတော့မှတ်သားထားတယ်အင်မတန်မှတ်ညာကောင်းတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ညီတော်အာနန္ဒာရဲ့ညီတော်အာနန္ဒာ ဒီမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုရောတိုင်းကဓမ္မဗန္ဒာကာရိကာဆိုပြီးတော့အဲ့ဒီမှာဣတရေပေါ်လူပေးတာဓမ္မဗန္ဒာကာရိကဆိုတာတရားဗန္ဒာဆိုကြီးမြတ်စွာဘုရားဟောတာတဲ့တရားတွေသူအကုန်လုံးသိသိတာတဲ့ဗန္ဒာတိုက်ကြီးလို့သူသိသိတာလေသူစီမှာအဲ့တော့သူမပါရင်လေဒီတာလနာတင်ပေါ်ကြီးကဘလို့မပြီးနိုင်အဲ့တော့သူယဟန္တာလည်းမဖြစ်တော့ဘေးကပုဂ္ဂိုလ်တွေကယဟန္တာတွေကသူတရားကျူးစားအောင် အဲ့လိုလေးတွေသူ့ကိုမခံကြအောင်ပြောသွားတယ်အဲ့ဒီမှာသူကလည်းကြိုးစားတယ်အဲ့ဒီမှာနောက်ဆုံးတညပဲကျန်တော့အဲ့ဒီမှာကြိုးစားပြီးတော့မနာတန်စင်းညာအမှတ်တရားကြီးကြိုးစားတယ်အဲ့လိုကြိုးစားပြီးမယ်လို့လည်းပဲဖြစ်ချင်တာတွေရကျင်တာတွေကများပြီးဝိရိယတွေလွန်ပြီးတော့တမာတိမဖြစ်ဘူးအဲ့လိုမဖြစ်တဲ့အခါကျတော့ငါ့မှာတရားရနိုင်တဲ့ပါရမီမပါဘူးထင်ပါရဲ့စိတ်ဓာတ်တွေကြတယ်သို့တော့ရသော်ဘုရားရှင်ကိုယ်တော်လည်းငါညီဝါလိမှာအာနန္ဒာ တဲ့မှာတရားထူးရနိုင်တဲ့ပါရမီလို့ရှိတယ်ငါဘုရားမရှိတဲ့နောက်ပိုင်းမှာကျူးစာအထုတ်ရလို့မှာခဲ့အဲ့ဒီဓာတ်ဒီစကားလေးကိုပြန်တတိယတဲ့အခါပြန်ပြီးကျူးစာလိုက်နောက်ဆုံးကြတော့သူတတိယလာငါဝရိယတွေလွန်ကဲနေပြီထင်တယ်ငါခိတ္တခဏလေးနားလိုက်အောင်မှဖြစ်မယ်ခဏလေးနားပြီးတဲ့အခါမှာငါပြန်အထုတ်မယ်ဆိုပြီးတော့အဲ့ဒီမှာမိမိရဲ့ညောင်ဆောင်အင်းကြီးညောင်ဆောင်လေးရှိတဲ့နေရာကိုသွားတယ်အမှန်တည်းမလွတ်စေဘူးသွားတယ် ရောက်ဆောင်လာရောက်တဲ့အခါကျတော့ရက်တော့ရက်တယ်ရက်တယ်ရက်တဲ့အမူအရာလေးကိုရှုတယ်။အဲဒီမှာမိမိရဲ့စိတ်ကထိုင်ခြင်းစိတ်လေးဖြစ်ပေါ်လာတဲ့အခါထိုင်ခြင်းနဲ့ထိုင်ခြင်းနဲ့ရှုတယ်။ဈဉ္ညာလျှောက်ပြီးရှုမှလာတဲ့အခါတခါခန္ဓာကိုယ်တစ်ခုလုံးနဲ့တောက်တင်းနေပြီဆိုတော့ထိုင်ခြင်းနဲ့စိတ်မပေါ်နိုင်ဘူးလား။ပေါ်နိုင်ပါလိမ့်မယ်။အဲဒီမှာထိုင်ခြင်းနဲ့စိတ်လေးကိုရှုမှတ်တယ်ရှုမှတ်ပြီးတော့မှတရေချင်းခန္ဓာကိုယ်ဒီမှာညောင်ဆောင်မှုထိုင်ချလိုက်တော့ထိုင်နေထိုင်နေထိုင်နေ ထိုင်ပြည့်ရပြီဆိုတော့ခန္ဓာကိုယ်ကလည်းပဲညှောက်ကန့်နေတာဆိုတော့လဲကျင်တဲ့စိတ်ရောမပေါ်ဘူးလားပေါ်တယ်အဲဒီမှာလဲကျင်တဲ့စိတ်ကြီးဖြစ်ပေါ်လာတဲ့ကလဲကျင်စိတ်လေးကိုစိတ်လေးကိုပဲပြန်ရှုတယ်လဲကျင်တယ်လဲကျင်တယ်ရှုနောက်တည်ရခြင်းတည်ရခြင်းခန္ဓာကိုယ်ကညောင်ဆောင်ပေါ်မှာလဲပြီးကြအဲ့ဒီလဲကြတာလေးကိုတဆင်ချင်းလေးလဲတယ်လဲတယ်ရုပ်ကိုရှုနေတာအဲ့ဒီမှာတဆင်လဲကြသွားလိုက်ပြတ်သွားလိုက်တဆင်လဲကြသွားလိုက်ပြတ်သွားလိုက်ဘာကြောင့်ဒီလိုသိတယ်လဲဆိုတော့ စိတ်ကိုတင်းထားလို့လားလျှော့ချလိုက်တာလျှော့ချစောစောကစိတ်ကိုတင်းထားတယ်ဝိရိယတွေတင်းလွန်းနေတယ်အဲ့ဒါကိုလျှော့ချလိုက်တဲ့အခါကျတော့မှဝိရိယနဲ့မိမိရှိနေတဲ့တမဟိုတမာရင်းနဲ့ညီမျှသွားအဲ့ဒီညီမျှသွားတဲ့အချိန်လေးကျတော့မှဟောသစင်လေးကျသွားလိုက်ပြက်သွားလိုက်နောက်သစင်ကျသွားလိုက်ပြက်သွားလိုက်လဲလေလဲလေလဲလေနဲ့ အစင်းစင်တခါလဲဖြင်းလိုက်ပြင်းလိုက်ဖြင်းလိုက်ပြင်းလိုက်ဖြင်းလိုက်ပြင်းလိုက်ဖြင်းလိုက်ပြင်းလိုက်နေအဲ့ဒီမှာဖြစ်ပြဉာဏ်တွေတခါလဲအစင်းစင်ဖြစ်ပြီးတော့အဲ့ဒီကနေအစင်းစင်ဝိပဿနာဉာဏ်တွေတက်သွားတာအဲ့ဒီမှာဉာဏ်တွေတက်ပြီးတော့ဟောနောက်အရိယာမဉာဏ်တွေအစင်းစင်တက်ပြီးတော့မိမိရဲ့ခြေတော့ကလည်းအောက်ကကျန်းကလွတ်သွားပြီမြေကြီးကလွတ်သွားတယ်ခေါင်းကလည်းပဲခေါင်းကုန်းနဲ့မထိသေးဘူးကျန်းနဲ့မထိသေးဘူးအဲ့ဒီမထိခင်မြေကြီးကလည်းကျန်းကလွတ်သွားပြီ ခေါင်းကလည်းခေါင်းနဲ့မထိခင်အဲ့ဒီအချိန်လေးမှာပဲကိလေသာအလုံးကုန်ခန်းပြီးယန္တာမထိမြဲသည်ဖြစ်သွားတာလဲလျောင်းစင်မှာဘယ်အချိန်မှာလဲလဲလျောင်းစင်မှာအဲ့ဒီစင်မှာဖြစ်တာလားလဲလျောင်းစင်မှာဖြစ်တာလားလဲလျောင်းစင်မှာဖြစ်တာကျင်းတော့ဟောဒီညီတော်အနန္ဒာကြီးယဟန္တာဖြစ်တော့လေအင်မတန်ဆန်းဆန်းပြပြတကယ်ပြိဋိနိဗ္ဗာန်ဆန်တော့လေကောင်းခင်မှာတက်ပြီးပြိဋိနိဗ္ဗာန်ဆန်တာတကယ်ဆန်းဆန်းပြပြ ပြိဋိဘံဆန်တဲ့အချိန်မှာသူ့ရဲ့ခန္ဓာကိုယ်ရုပ်ကျွင်းကြီးဟာအဲ့ဒီခန္ဓာကိုယ်ကြီးဟာဟိုဘက်တစ်ချမ်းဒီဘက်တစ်ချမ်းအဲ့ဒီမှာချမ်းပြီးတဲ့အခါကျတော့မှဒီဘက်တစ်ချမ်းကဒီဘက်ရွာဘက်ကိုကျသွားတယ်ဒီဘက်တစ်ချမ်းကဒီဘက်ရွာဘက်ကိုကျသွားတယ်အဲ့ဒီမှာဓာတ်တော်ကြီးကျအယုဓာတ်တော်ကြီးအဲ့ဒီလိုကိုဟိုဘက်ရွာဒီဘက်ရွာနှစ်ရွာသလုံးကျေးဇူးရှိတဲ့အတွက်ကျေးဇူးရှိတဲ့ပုဂ္ဂိုလ်ဒီဘက်တရွာလဲကြာရင်လည်းဟိုဘက်ရွာကစိတ်မချမ်းသာဟိုဘက်ရွာကြာရင်လည်းမချမ်းသာတော့ အဲ့ဒီမှာအလယ်ကနေပြီးတော့ကောင်းကင်ကပြန်ပြီးတော့ပြိဋိဘံဆံပြီးတော့မှသူ့ရဲ့ဓာတ်တော်တွေကိုဟိုဘက်ဒီဘက်အငြင်းရကြပါအဲ့ဒီလောက်ဆန်းဆန်းပြားပြားပြိဋိဘံဆံတော့လည်းဆန်းပြားတယ်တရားရတော့လည်းပဲထိုင်တာလည်းမဟုတ်ဘူးရက်တာလည်းမဟုတ်ဘူးသွားတာလည်းမဟုတ်ဘူးအိပ်တာလည်းမဟုတ်ဘူးလဲလျောင်းစင်မှာဘယ်ချိန်မှာလဲလဲလျောင်းစင်ဒါကြောင့်ဘုန်းကြီးတို့ယောဂီများကအိယာကိုစောင့်ကြီးချုံမှာမှတ်မနေနဲ့ အဲ့ဒါကိုအဲ့ရဝင်တဲ့အချိန်လေလျောင်းစင်မှာလည်းရှုမှတ်ဖို့မလိုဘူးလားလိုပါတယ်အဲ့ဒီလိုတရားမရနိုင်ဘူးလားရနိုင်ပါဘူးဒီတော့ဘုန်းကြီးတို့ယောဂီများဒီဣရိယာပု၄ပါးဘယ်ဣရိယာပုတရားအထုတ်မယ်လို့ရွေးချယ်နေစရာလိုသေးလားမလိုပါဘူးဒါကြောင့်ဘုန်းကြီးယောဂီများကိုဘုန်းကြီးတို့ယောဂီများကိုဘုန်းကြီးတိုက်တွန်းတဲ့တိုက်တွန်းတဲ့စကားလေးတစ်ခုရှိတယ်ဘုန်းကြီးတို့ဣရိယာပုမရွေးနဲ့ဘာမရွေးနဲ့လဲဣရိယာပုမရွေးနဲ့နေရာမရွေးနဲ့ ဗာမရွေးနဲ့လေနေရာမရွေးနဲ့ချိန်လည်းမရွေးနဲ့ဗာမရွေးနဲ့လေချိန်လည်းမရွေးနဲ့အဲ့ဒီမရွေးသုံးပါလက်ကင်ထားပါလို့ကိုရင်ရဲတာဟောတာပြီဣရိယာကိုရွေးနေရင်ဘုရားရှိမှမှဓမ္မယုံမှတရားထိုင်ကောင်းနေဆိုရင်အဲ့ဒီအချိန်မရောက်တာနဲ့ပဲတရားမရလို့တရားမရနိုင်တော့ဟုတ်တယ်မို့လားဟုတ်ပါတယ်ဣရိယာပုကိုပဲဣရိယာပုဖြစ်ဖြစ်ရောက်တဲ့နေရာရက်တဲ့နေရာလေးမှာရှုမှတ်နေရာမြတ်စွာဘုရားဟောတာကဥစ္စာရပတ္တဝါကာမေတဲ့တမ္ပစဉ်ပိုင်းမှာ ကျင်ကြီးကျင်ငယ်စွမှုပြုရင်တောင်တမ္ပဇာနာကရီအတိညာနဲ့ပြုกว่าကျင်ကြီးကျင်ငယ်စွတဲ့အချိန်လေးတောင်မှတတိလွတ်ရမလားမလွတ်ရဘူးလားမလွတ်ရပါဘူးကဲဒီတော့တရားအထုတ်တာဘုရားကံမှာအထုတ်ကောင်းတာလားပဲဒီချိုးကန်းတွေရေရင်ကန်းတွေရောအထုတ်ကောင်းမလားအထုတ်ကောင်းပါဘူးနေရာရွေးစရာလိုသေးလားမလိုပါဘူးနေရာမရွေးနဲ့နံပါတ်1နော်အချိန်ဣပြော်တာကလွဲပြီးတော့ကြံတဲ့အချိန်မနဲ့နေညပဲအချိန်ဖြစ်ဖြစ်တရားအထုတ် တရားအမထုတ်ကောင်းဘူးလားအထုတ်ကောင်းပါဘယ်ချိန်ဖြစ်ဖြစ်တရားအထုတ်ကောင်းတယ်ဘယ်ချိန်အထုတ်အထုတ်တရားမရနိုင်ဘူးလားမရနိုင်ပါဘူးဒါကြောင့်မို့ဣရိယာကိုမရွေနေရာမရွေအချိန်မရွေမရွေသုံးပါးလက်ကင်ထားပြီးတော့ကြိုးစားအထုတ်ရင်တရားနည်းနည်းရမှာလားဉာဏ်ဉာဏ်ရမှာလားဉာဏ်ဉာဏ်ရပါဘူးအခုဘုန်းကြီးပြောတဲ့ဣရိယာကိုဒီပါရှုမှတ်ဖို့နေတိတန်ပြီဟုတ်တယ်မို့လားပြန်ပါပြီဒါကြောင့်မို့ကဲတရားလေးသိမရအောင်နော်ကုဏစာပရံဘိကဝေဘိက္ခုကိစ္စတော်ဝံကိစ္စမိတိပသနာတိ ဓိတော်ဝါဓိတော်မိတိပသနာတိနိသိဏောဝါနိသိဏောမိတိပသနာတိတယံနောဝါတယံနောမိတိပသနာတိလေထွေယံတို့များကိုချစ်သားတို့ကုဏစာပရံရှုမပွားများအထုပ်ကုန်နောက်တစ်မျိုးကဘေခုယံဒီဝါယောဘိပုဂ္ဂိုလ်သည်ကိစ္စတော်ဝါသွားတော်လီဝါသွားလင်းလီဝါသွားတော်သွားစေသွားလိုက်သွားစဉ်မူလီကိစ္စမိတိသွားတိဟူ၏ပဇာနာတိတိဝါတိအောင်ရှုပါလိမ့် ထိတော်ဝါရတ်တော်လီဝါရလျေဝါရတုံရဆေရကရစင်မူလီထိတော်မိတိယတိဝေပဇ္ဇလာတိတိဝါတိအောင်ရှုပါလီနိတိနောဝါထိုင်တော်လီဝါထိုင်လျင်လီဝါထိုင်လုံးထိုင်စေထိုင်ကြထိုင်ရှင်မူလီနိသိဏောမိတိထိုင်တိဟူ၏ပဇာလာတိတိဝါတိအောင်ရှုပါလေတယံနောဝါလျောတော်လီဝါလျောလျင်လီ ဝါလျောင်းတို့လျောင်းစဉ်လျောင်းကလျောင်းစဉ်မူလီတရားတော်မိတိလျောင်းတိဟူ၏ပဇာနာတိတိဝါတိအောင်ရှုပါလေဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှိခိုးတော်မြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါပြီတည်းသာသာ ဤတို့ပြုရာဤတို့ပြုရာမြတ်ဘုံများကြောင့်မြတ်ဘုံများကြောင့်ချမ်းမြပြည်ကြည်ချမ်းမြပြည်ကြည်ဒီမဲ့မြည်သည်ဒီမဲ့မြည်သည်ရွှေပြည်ထုတ်ချောင်းရွှေပြည်ထုတ်ချောင်းလမ်းမကောက်ပေလမ်းမကောက်ပေရောက်ရပါလို ဒံဒုက္ခပိဒံဓမ္မအပေါင်းဓမ္မအပေါင်းမကောင်းဟုတမြမကောင်းဟုတမြမတွေ့ရလေမတွေ့ရလေမကောင်းဟုတမြမကောင်းဟုတမြမကြားရလေမကြားရလေသဗ္ဗကိစ္စသဗ္ဗကိစ္စမင်္ဂလာကိုမင်္ဂလာ ဝေကတာတိုင်းဝေကတာတိုင်းရစေတော်ရစေတော်ယနေ့ယခုယနေ့ယခုပြုပြုသမျှပြုပြုသမျှမြတ်ဘာကကိုမြတ်ဘာကကိုယနေ့ယခုပြုပြုသမျှမြတ်ဘာကကိုဆိုတော့ယနေ့ပြုတဲ့ဒါနကုသိုလ်တွေဆောင်ထင်းရတဲ့သီလကုသိုလ်တွေတရားဟောနာရတဲ့ ဓမ္မသာဝနာကုသိုလ်ဤတရားဤပေါ်များအားထုတ်ရတဲ့ဘာဝနာကုသိုလ်ဤစောစောကပြောခဲ့တဲ့ပဋ္ဌိတဏပတ္တနုမောရဏကုသိုလ်ဤဒီကုသိုလ်စုစုတွေကိုဆိုလိုတာ။နောက်နန္ဒပိုင်းချိန်ကကာလကအာရဒနာဝေဒနာဒါနာအမှုရှင်များဖြစ်ကြတယ်။အာယုဇောအမှုရှင်ခေါင်းကြောင်ညွန့်တို့မဆူဆူဝင်းတို့မိသားစု။နောက်ကုကျော်အောင်ဒေါ်တန်တန်ချူမိသားစုဒေါ်မေရီချစ်တီမိသားစုများအာယုတဲ့ချိန်ကကာလက ယောဂီတော်စင်များကိုအာလို့အာယုစွာနေလို့ရှိတဲ့ကုံပေတုံဆောင်နိုင်ရန်စက်ကတူတန်တဲ့ကုသိုလ်ဤနေ့မောမတင်မီချိန်ခါကာလမှာလည်းဒေါ်လာဆံမိသားစုများနေပြီးတော့နေစွမ်းနေလို့ရှိတဲ့ကုံပေတုံဆောင်နိုင်ရန်စက်ကတူတန်ကြတဲ့ကုသိုလ်ဤနောက်ချောရည်တွေမြို့တော်လူတန်းထားကြတဲ့ကုသိုလ်ရှင်များနောက်ပြီးတော့တောက်ရည်တန်တွေလူတန်းထားတဲ့ကုသိုလ်ရှင်များအဲ့ဒီကုသိုလ်အစုစုတွေကိုဒီနေ့အာလုံးမိဘမှာစပြီးတော့မြောက်နေပြရအောင်နော် ယနေ့ယခုယနေ့ယခုပြုပြုသမျှပြုပြုသမျှမြတ်ဘာကကိုမြတ်ဘာကကိုမိဘဆေယမိဘဆေယမြို့တဟာနှင့်မြို့တဟာနှင့်ကိုမဆောင်ကြံကိုမဆောင်ကြံကိုဆောင်နကံကိုဆောင်နကအရင်စ၍အရင်စ၍ ရှိသမျှလုံးစုံရှိသမျှလုံးစုံဘုံ31ဘုံ31ဖြစ်ဖြစ်သမျှဖြစ်ဖြစ်သမျှဝိနည်းရတို့ဝိနည်းရတို့ရကြပါစေရကြပါစေငါဝေသည်ငါဝေသည်ညာထွေတာတို့ လိုက်လာပြီးတော့ဣရိယာပုမရွေနေရမရွေချိန်မရွေပဲမိမိတို့ဒီတိဋ္ဌာန်ဘာဝနာတရားတွေကိုရိုးသေးသေးကြင်ကြံပွားများအားထုတ်နိုင်ကြပြီးအားထုတ်တဲ့အတိုင်းပဲမိမိတို့ရရှိနိုင်တဲ့အကျိုးတရားတွေကိုအားထုတ်နေစေမှာပဲရရှိပြီးလေမင်္ဂလာကမှာကျောင်းတိုက်ကြီးရဲ့သာသနာပြုလုပ်ငန်းအဝဝတွေကိုကျောင်းတိုက်ဆရာတော်ရှင်ဓမ္မသာမိနဲ့ အဲကြောင့်ဆရာတော်ရှင်ခင်မိန်သားတို့နဲ့အတူလက်တွဲပြီးတော့သာသနာပြုနိုင်ကြတဲ့မျိုးကောင်းသားမျိုးကောင်းသမီးများဖြစ်ကြပါစေ။ကျေးဇူးတင်ပါပါ